မိတို့ရှုမှတ်ပွားများအားထုတ်နေတဲ့အမှတ်တရားကိုခေတ္တရနာပြီးတော့ယနေ့ဟောကြားနာကြားမယ်ကိုချမ်းသာတဲ့ဣရိယာပုနေထားမျိုးဖြင့်ယုတ်သေးစွာနာကြားနိုင်ကြပါပြီ။သာသနာတော်တက္ကရာ2559ခုနှစ်လူတော်ဟောဟာကောဇာတက္ကရာ1385ခုနှစ်ခရစ်နှစ်2014ဒီနေ့ဖေဖော်ဝါရီနော် ဖေဖော်ဝါရီ14ရက်တောက်ကြနေရှင်မင်းဝန်သန္တနာရိပ်သာတို့ဓမ္မတဝနာကုသိုလ်ဒူလာရောက်စီပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့ဘောဝါရပါတိမောက်ဒေသနာတော်ခေါ်ဆင်းရဲကင်းဝေးချမ်းသာရေးတရားတော် ဘာတရားတော်လဲဒီဆင်းရဲကင်းဝေးချမ်းသာရေးတရားတော်ကိုဘုန်းကြီးဒီကနေ့ဓမ္မဒါနတရားအလှပေးသူမှာဖြစ်ပါတယ်ဒီဩဝါဒပါတိမောက်ဒေသနာတော်ကိုဘုန်းကြီးကဆင်းရဲကင်းဝေးချမ်းသာရေးဆိုတာဘုန်းကြီးတို့ဝိတုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာစိတ်ဆင်းရဲရောမကင်းငြိမ်ဘူးလား ကိုဆင်းရဲရောမကင်းညင်ဘူးလားခန္ဓာဆင်းရဲတန္တရာဆင်းရဲတွေရောမကင်းညင်ဘူးလားအပယ်ဆင်းရဲတွေကရောမကင်းညင်ဘူးလားအဲ့ဒီဆင်းရဲတွေကင်းညင်တဲ့ပုဂ္ဂိုလ်ဟာဒီအဆုံးမဖြစ်တဲ့ဩဝါဒဒေသနာတော်လေးအတိုင်းလိုက်နာပြီးတော့နေထိုင်ကျင့်သုံးသွားရင်အဲ့ဒီဆင်းရဲတွေအလုံးမကင်းနိုင်ဘူးလားဗျာ။ ဒါကြောင့်မို့ဘုန်းကြီးကဒီဩဝါဒပါတိမောက်ဒေသနာတော်ကိုဆင်းရဲကင်းဝေးချမ်းသာရည်ဆိုတဲ့တရားတော်ဖြစ်နေဘုန်းကြီးတို့ဓမ္မဒါနတရားလူပေးလူမှာပါဒီတရားတော်ကိုဘုန်းကြီးတို့ဘုရားရှင်ကိုရောမြတ်ကြီးလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ပေါ့မဟာတက္ကရာ103ခုနှစ်တပိုးတွင်လာပြည့်နေ့မှာဖြစ်ပါတယ် တပူရဲလာပြည့်နေယခုလိုတပူရဲလာပြည့်နေမြတ်စွာဘုရားပွင့်ပြီးလို့ဘုရားဖြစ်ပြီးလို့ကိုးလတိတိပြည့်တဲ့အခါမြတ်စွာဘုရားဖြစ်ပြီးလို့ကိုးလပြည့်သွားအဲဒီကိုးလတိတိပြည့်တဲ့အခါသမယမှာရာဇကြိုပြည်ဝေလုံးကိုကြောင်းမှာမြတ်စွာဘုရားရှင်ဟာတာရိပုတ္တရာမောက္ကလံအမှုရှိတဲ့တပည့်ယဟန်ပြိဿပေါင်း 1250တပည့်ပရိသတ်ပေါင်းဘယ်လောက်ပါလိမ့်မလဲ1250သောတပည့်ပရိသတ်တို့အားယဟန်ပရိသတ်တို့အားဒီဩဝါဒပါတိမောက်ဒေသနာတော်ကိုမြတ်စွာဘုရားရှင်ဟောတော်မူပါလေဒီဩဝါဒပါတိမောက်ဒေသနာတော်ကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ဒီတဆူတဲ့ဒီတပါးတဲ့ဟောတာလားဆိုတော့မဟုတ်ပါဘူးဘုရားရှင် ပွင့်တော်မူပြီးဖြစ်တဲ့ဘုန်းကြီးတို့၅သိန်း၁သောင်း၂ထောင်နှစ်ကျိတ်ရှိစုသောဘုရားရှင်အဆူဆူပေါ့ကိင္ဃဝါလူသေစုမကပွင့်တော်မူကြတဲ့ဘုရားရှင်အဆူဆူတိုင်းဟာဒီပါတိမောက်ဒေသနာတော်ကိုဘုန်းကြီးတို့အားလုံးဟောကြားတော်မူခဲ့ပါတယ်။ကုတီဒီဘော်ရဲ့လာပြည့်နေ့ဟာထူးခြားတဲ့နေ့တစ်နေ့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိလေသာအသောကုန်ခံပြီးတော့ယဟန္တာဖြစ်တော်မူတဲ့နေ့ဟာဒီတပူတဲ့လာပြည့်နေ့ဖြစ်တယ်။နောက်ပြီးတော့ရှင်သာရိပုတ္တရာနဲ့ရှင်မမောက္ကလံမထေရမြတ်တို့ဣတရက်ပွေရူပေါ့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကပညာအရာမှာအထက်မြတ်ဆုံးဣတရက် ရှင်မမောကလံပထေမြတ်ကြီးကတကိုးအရာမှာအထက်မြက်ဆုံးဣတရက်ကိုရတယ်။ဣတရက်ပွေတူကြီးရရှိတဲ့နေ့ဟာလည်းပဲဒီတဖို့လဲလာပြည့်နေ့ပဲ။ဘယ်နေ့ပါလိမ့်မလဲ။တဖို့လဲလာပြည့်နေ့။နောက်အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ယဟန်ပရိသတ်တို့အလိုအလျောက်စုဝေးနေခြင်းဟာယဟန်ပရိသတ်တွေဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာဘာလို့ရှိကြတဲ့ယဟန်ပရိသတ်အားလုံးဟာ တူနဲ့တူဖိမ့်မတကားပြုတာမဟုတ်ဘဲနဲ့အလုံးအစုံကြီးဒီမှာမြတ်စွာဘုရားထံမှာရောက်ရှိလာကြအဲ့ဒီယဟန်ပရိသတ်တွေအလိုအလျောက်ပြည့်စုံလာကြတဲ့နေ့ဟာလည်းပဲဒီတဘူရဲလာပြီးနေ့ပဲနောက်မြတ်စွာဘုရားရှင်တိုင်းရှင်တိုင်းပေါ့ဘုန်းကြီးတို့ဂေါရမဗုဒ္ဓတွေမဟုတ်ဘဲနဲ့ခြားခြားဘုရားရှင်တွေပွင့်တော်မူပြီးဖြစ်တယ်9သိန်း1000 2000ကျိတ်8စုသောဘုရားရှင်များခင်္ဂဝါလူတဲစုမကပွင့်တော်မူကြတဲ့ဘုရားရှင်များ အဲ့ဒီဘုရားရှင်တိုင်းဘုရားရှင်တိုင်းဟာဒီဩဝါဒပါတိမောက်ဒေသနာတော်ကိုဘယ်နေ့မှ ပြတော်မူကြတယ်အေးတပူရဲလာပြည့်နေတဲ့ဒီနေ့မှပြတော်မူကြဒီလိုဩဝါဒပါတိမောက်ဒေသနာကိုပြတဲ့အခါမှာဘုန်းကြီးတို့ဝိပဿတိဆိုတဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာခုနှစ်နှစ်မှာတစ်ချိန်နဲ့ပါတိမောက်ပြ ယ်နှစ်နှစ်မှတစ်ကြိမ်လဲခုနှစ်နှစ်မှတစ်ကြိမ်ဒီဩဝါဒပါတိမောက်လေးကိုတခါလေပြပြီးတော့ဟောကြားပေးလိုက်တယ်အဆုံးမပေးလိုက်တယ်အဲ့ဒီဝိပဿနာမြတ်စွာဘုရားရှင်ရဲ့ဩဝါဒစကားဟာလည်းပဲအဲ့ဒီတစ်ကြိမ်ပေးထားလို့ရှိရင်အဲ့ဒီအဆုံးမဟာခုနှစ်နှစ်တိုင်တိုင်တည်တယ်တဲ့အားလုံးကခုနှစ်နှစ်ပါလုံးလိုက်နာကြတယ်ဘယ်နှစ်နှစ်ပါလိမ့်မလဲခုနှစ်နှစ် ဘုန်းကြီးတို့အခုပြောလိုက်တယ်ဒီကနေ့ပြောအခုပြောပြီးတော့နေကြမေ့ပြီမလိုက်နာတော့အခုဝိပဿနာမြတ်စွာဘုရားရှင်ရဲ့ဩဝါဒစကားတစ်ချိန်ပြောလိုက်လို့ရှိရင်ဘယ်နှစ်နှစ်တယ်လဲခုနှစ်နှစ်ဒီအဆုံးမတီးနေတယ်တဲ့နောက်တခါဘုန်းကြီးတို့တိခိဝိတ္တဗုမြတ်စွာဘုရားအဲ့ဒီတိခိဝိတ္တဗုမြတ်စွာဘုရားရှင်တို့ဟာ6နှစ်မှာတစ်ချိန်ဩဝါဒပေးတော်မူတယ်ဘယ်နှစ်နှစ်မှာတစ်ချိန်လဲ 6နှစ်မှတစ်ချိန်အဲ့ဒီ6နှစ်မှမှဒီဩဝါဒပါတိမောက်3ဂါထာနော်ဘယ်နှဂါထာလဲဘုန်းကြီးတို့အများဆုံးအလွယ်ဆုံးဘုန်းကြီးတို့ဟောနေတာကတဗ္ဗပပတ္တအဂါရဏကုတလဥပတံပဒံသစိတပရိယောဓပနံဣဒံဗုဒ္ဓနာသာသနံဆိုပြီးတော့ဒီဩဝါဒလေး၃ချက်ကိုဘုန်းကြီးတို့အလွယ်ဆုံးအများဆုံးဟောကြတယ်။ဒါပေမဲ့ဩဝါဒပါတိမောက်ဒေသနာဟောကြတာက ဂါထာ၃ဂါထာဘယ်နှဂါထာလဲအဆုံးအမ73ပုဒ်ဟောကြားထားခဲ့အဆုံးအမဘယ်နှပုဒ်လဲကုဟောတပ္ပပပတ္တအာကာရဏကုသလဥပသံပရံသစိတပရိယောဓပနံဣတံဗုဒ္ဓနာသာသနံဆိုတဲ့ဂါထာလေးကအဆုံးအမဘယ်နှပုဒ်လဲ၃ပုဒ်ထဲမကောင်းမှုတွေရှောင်ပါကောင်းမှုတွေကိုဆောင်ပါမိမိစိတ်ကိုဖြူစင်အောင်အေးထားပါဒီသုံးပုဒ်ထဲ နောက်ထပ်ဘယ်နှပုတ်ကြံသေးလဲ10ပုတ်ကြံသေးတယ်ညာတော်အားဖြင့်ဘုန်းကြီးတို့ဒီမှာဩဝါဒပါတိမှာဟောတယ်ဆိုရင်အဲ့ဒီပါဠိလေးတက္ကထာကိုပဲကင်ပြီးတော့ဘုန်းကြီးတို့ဟောကြတာများပါဒီနေ့ဘုန်းကြီးတို့ယောဂီများကို၃ပုဒ်စလုံးဘုန်းကြီးဘုဒ္ဓတာဖြစ်အောင်ဟောပေးလိုက်မယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးလည်းပဲခံအားလျော်စွာဟောတဲ့ကံမှာတပုတ်သေးပဲဟောလို့ရှိပါအဲတခါတရံမှပဲဒီ၃ပုဒ်ကိုဆရာတော်ဘုရားကြီးဟောကြားပါ အဲဒီတော့ဒီဩဝါဒပါတိမောက်ဒေသနာကိုတိခိဝိတ္တပုမြတ်စွာဘုရားရှင်များဟာ6နှစ်မှမှတစ်ကြိမ်ဟောကြားတော်မူတယ်6နှစ်မှဘယ်နှကြိမ်လဲအဲ့ဒီတစ်ကြိမ်ဟောကြားထားတဲ့အဆုံးမဟာဘယ်နှစ်နှစ်တိအောင်တည်တယ်လဲ6နှစ်တည်သွားတယ်6နှစ်တိအောင်အလုံးတည်သွားတယ်6နှစ်မှမှတစ်ကြိမ်ပဲဩဝါဒပေးတယ်ဟောအဲ့ဒီတုန်းကအားလုံးတပိသာဝကတွေဟာလည်းပဲဟောကြားလိုက်တဲ့တရားစကားကိုလိုက်နာလိုက်ကြတာ 9နှစ်တိုင်းတိုင်း6နှစ်တိုင်းတိုင်းလိုက်နာလိုက်ကြနောက်ကကုတ်တန်ဂေါနကုမြတ်စွာဘုရားများအဲ့ဒီဘုရားရှင်တို့ကြတော့တစ်နှစ်မှမှတစ်ချိန်တစ်နှစ်မှဘယ်နှချိန်လဲတစ်ချိန်ဩဝါဒပေးတော်မူတယ်အဲ့ဒီဩဝါဒဟာလည်းပဲဘလောက်ထိအောင်တည်တယ်တစ်နှစ်တိုင်းတိုင်းတည်တယ်ဒီဩဝါဒဟာတစ်နှစ်ပတ်လုံးတည်တယ်နောက်တခါကတ္တဗမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကြတော့6လတစ်ချိန် ဘယ်နှလားတစ်ချိန်6လမှာဒီဩဝါဒပါတိမောက်ဒေသနာတော်ပေးထားတယ်။အဲဒီပေးထားတဲ့ဩဝါဒပါတိမောက်ဟာ6လထီအောင်တည်တယ်။ဘုန်းကြီးတို့ဂေါရမမြတ်စွာဘုရားရှင်ဟာတက်တန်းတူတယ်။အဲဒီတက်တန်းတူတဲ့ကာလမှာပွင့်လာတဲ့ဂေါရမမြတ်စွာဘုရားမှာတော့15ရက်တစ်ချိန်ဘယ်နှရက်တစ်ချိန်လဲ။15ရက်တစ်ချိန်ဒီဩဝါဒပါတိမောက်ဒေသနာတော်ကို ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တာအဲ့ဒီ15ရဲ့တစ်ချိန်တစ်ချိန်ဟောကြားတော်မူခဲ့တာဘလောက်ထိအောင်လဲဆိုရင်ဝါတော်20ထိအောင်မြတ်စွာဘုရားဟောခဲ့ဝါတော်ဘယ်လောက်ထိအောင်လဲမြတ်စွာဘုရားရှင်ဝါတော်20ထိအောင်ဒီဩဝါဒပါတိမောင်းနေပဲဩဝါဒပြီးခဲ့ဒီဩဝါဒအတိုင်းပဲယဟန်တန်ဃာတော်များအားလုံးလိုက်နာကြတယ်အားလုံးလိုက်နာကြတယ် အဲဒီမှာတဏီတော်ခါကာလမှာမြတ်စွာဘုရားဒီဩဝါဒပါတိမောက်ဟောပြောပေးဖို့တန်ဃာတော်များလာပြည့်နေ့သို့မဟုတ်လာကွယ်နေ့အဲ့ဒီမှာစုံကြတဲ့အခါမှာမြတ်စွာဘုရားရှင်ဉာဏ်တော်နဲ့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီတန်ဃာတော်များထဲမှာမစင်ကြယ်တဲ့ယဟန်တစ်ပါးကိုမြတ်စွာဘုရားတွေ့တယ်။အဲဒီမှာမစင်ကြယ်တဲ့ယဟန်တစ်ပါးကိုတွေ့တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဒီဩဝါဒပါတိမောက်ကို မဟောကြားတော့ဘဲနဲ့အာနာပါတိမောင်ဆိုပြီးတော့ဘုန်းကြီးတို့ရသော်ဘုရားရှင်ကိုရောမြတ်ကြီးနောက်ဟောကြားပေးတယ်။ဘာပါတိမောင်တယ်လဲ။အဲဒီမှာပါတိမောင်နှမျိုးရှိဩဝါဒပါတိမောင်ရဲ့အာနာပါတိမောင်အဲဒီအာနာပါတိမောက်ကြတော့ဘုန်းကြီးတို့ခုတန်ဃာတော်များ လိုက်နာကျင့်သုံးနေကြတယ်229သွဲသောသီလသိက္ခာပုဒ်ဒီအကျဉ်းအားဖြင့်ဂရေ9000ကျော်သောသိက္ခာပုဒ်ဒီအဲ့ဒါတွေကိုမြတ်စွာဘုရားက ဒီအမှုဒီအမှုပြုလို့ရှိရင်ဒီအာဘတ်တင့်စေလို့မြတ်စွာဘုရားအာနာနဲ့ပြညတ်လိုက်တာယဟန်တော်ထဲမှာတပန်းမစင်ကြတာလေးတွေ့လိုက်တဲ့အခါမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဒီဩဝါဒပါတိမောက်နဲ့တော့ဒါတွေပြည့်စုံမှာမဟုတ်တော့ဘူးအာနာပါတိမောက်အပြစ်ကျူးလွန်တဲ့ပုဂ္ဂိုလ်ကိုအဲ့ဒီအပြစ်အားလျော်စွာအဘတ်တင့်စေဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာ အဲ့ဒီမှာပါတိအာနာပါတိမောက်ဒေသနာတော်ကိုဟောကြားပြီးတော့အဲ့ဒီပါတိမောက်အာနာပါတိမောက်ကြတော့မြတ်စွာဘုရားမပြတော့ဘူးကိုတော်တိုင်မပြတော့ယဟန်တော်များပြရဘသူတွေပြရတာလဲယဟန်တော်များပြရတယ်အဲ့တော့ခုဒီကနေ့ဘုန်းကြီးဟောကြားပေးမှာကဩဝါဒပါတိမောက်ဘာပါတိမောက်လဲအဲ့ဒီဩဝါဒပါတိမောက်ကိုဆင်းရဲကင်းဝေးပါတယ်လေချမ်းသာရေးဆိုတဲ့တရားအမည်လေးနဲ့ဘုန်းကြီးတို့ဟောကြားပေးမှာဖြစ်ပါတယ် အဲ့ဒီပါတိမောက်ဒေသနာတော်အတိုင်းလိုက်နာကြတဲ့ပုဂ္ဂိုလ်တွေဟာအပေဆင်းရဲခန္ဓာဆင်းရဲသန္တရာဆင်းရဲတွေကမကင်းဝေးနိုင်ဘူးလားအဲ့ဒီပါတိမောက်ဒေသနာတော်ကိုဘုရားရှင်ကိုရောမြတ်ကြီးကခန္တီပရမန္တဘောတိတေကနိဗ္ဗာန်ပရမဝရန္တိဗုဒ္ဓနာဟိပပစ္စည်းတော်ပရုပခာတိနသမနောဟောတိပရံဝိဟိထယံတော် ခန္တီပရမတ္တဘောတိတိခာနိဗ္ဗာန်ပရမဝရန္တိဗုဒ္ဓနာဟိပပစီတော ပရူပခာတိနာသမနောဟောတိပရံဝိဟိထယံတောတိတိခာတိခံခြင်းဟုဆိုအပ်သောခန္တီတိခံခြင်းတိပရမမြတ်သောတဘောအကျင့်ပေရီတိခံခြင်းဟာမြတ်သောအကျင့်ပဲ နိဗ္ဗာန်ပရမဝရတိဗုဒ္ဓနိဗ္ဗာန်ကိလေသာမှငြိမ်းခြင်းနိဗ္ဗာန်ကိုနိဗ္ဗာန်ကိလေသာမှငြိမ်းခြင်းနိဗ္ဗာန်ကိုပရမအမြတ်ဆုံးဟူ၍ဝရတိဗုဒ္ဓဖယားလို့ဖယားဗုဒ္ဓတရားလုံးစုံကိုအကုန်အစင်သိမြင်တော်မူကြကုန်သောဖယားရှင်တို့ကဝရတိချီးကျူးဟောကြားတော်မူကြပါပေကုန်၏နိဗ္ဗာန်ဟာအမြတ်ဆုံးတရားပဲ နိဗ္ဗာန်နဲ့မြင့်မြတ်တဲ့တရားမရှိတော့ဒါကြောင့်မို့နိဗ္ဗာန်ပရမံဝရန္တိနိဗ္ဗာန်ကိလေသာတို့မှငြိမ်းခြင်းနိဗ္ဗာန်ကိုပရမံအမြတ်ဆုံးဟူ၍ဗုဒ္ဓဘုရားရှင်တို့ကတရားလုံးစုံကိုအကုန်အစင်သိမြင်ကြကုန်သောဘုရားရှင်အားလုံးတို့ကဝရဟတိချီးကျူးတော်မူကြတယ်တဲ့နိဗ္ဗာန်အမြတ်ဆုံးပဲနာဟိပပ္ပစီတောပြုပခာတိ သဗ္ဗေစီတောကိလေသာအငြိအကျေးကိုပယ်ကိလေသာအငြိအကျေးကိုပယ်တတ်သောကိလေသာအငြိအကျေးကိုပယ်ထုတ်တတ်သောယဟန်မြည်သည်ပရုပခာတိသူတော်ဘာတို့ကိုတတ်ဖြာညင်းစေလေရှိသောသူသည်နာဟိဟောတိမဖြစ်သည်သာ၏ကိလေသာအငြိအကျေးတွေကိုဘုန်းကြီးတို့ကင်းဝေးအောင် ခုမဟာသတိပဋ္ဌာန်ဝိပဿနာတရားတွေရှုနေပွားနေအထုတ်နေတယ်ဆိုတာကိရိတာတွေကိုလက်ခံယူနေတာလားပယ်ထုတ်နေတာလားဒါကြောင့်ပပိစီတောကိလေသာညစ်ကြေးကိုပယ်ထုတ်တတ်သောယဟန်မည်သည်ဘရုပခတိသူတော်ဘာကိုတတ်ဖြတ်ညင်းစေလိရှိသော သူသည်ပပိစီတောညင်းစေလိရှိသောသူသည်နာဟိဟောတိမဖြစ်သည်သာတိသမနောယဟန်မည်သည် ဗရံသူတော်ဘာကိုဝိဟေထယံတော်ညင်းစေတော်သူသည်နာဟောတိကိလေသာငြိမ့်သောကိလေသာငြိမ့်စေသောတမနာမဟုတ်ပေ။ဘုန်းကြီးတို့သူတော်ဘာကိုစိတ်ဆင်းရဲဖြစ်အောင်ကိုယ်ဆင်းရဲဖြစ်အောင်နှုတ်နဲ့ပဲဖြစ်စေကိုယ်မူရနဲ့ပဲဖြစ်စေပြောဆိုမယ်ပြုလုပ်မယ်ဆိုရင်ကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်အောင် အဲ့ဒီညှင်းဆဲနေတဲ့ပုဂ္ဂိုလ်ဟာယဟန်မြည်ပါမလားယဟန်မမြည်ဘူးတဲ့အဲ့ဒီမှာနံပါတ်1မှာအဲ့ဒီ၄ပုဂ္ဂိုလ်နံပါတ်1ကခန္တီပရမတ္တဗောတိတိတ်ကတိခဏ်ညင်းကိုမြတ်သောအကျဉ်းလို့မြတ်စွာဘုရားဟောတယ်ဘုန်းကြီးတို့ဒီမှာတိခဏ်တိခဏ်ဟာမြတ်သောအကျင့်ပဲတူဦးနဲ့တူဦးတယောက်နဲ့တယောက်ပုထုဇဉ်များပြီးပြီး တခါတရံမှာအပြောအဆင်မပြေလို့ပဲဖြစ်စေအနေထိုင်အမှုအရာအဆင်မပြေလို့ပဲဖြစ်စေအဲ့ဒီအခက်မသိမှုလေးတွေဖြစ်တတ်တဲ့အခါကာလမှာဟောငါ့ပေါ်မှာဒီလိုပြောရမလားမိမိပေါ်မှာဒီလိုပဲပြုမှုဆက်ဆံရမလားဆိုပြီးတော့စိတ်ထဲမှာမခံကျင်စိတ်တွေဖြစ်တတ်တယ်ဒေါသတွေဖြစ်တတ်တယ်အဲ့ဒီလိုဒေါသမဖြစ်ဖဲနဲ့ဩ तू မသိလို့ဒီလိုပြောမိတာ ဟောသူဒီလိုမသိလို့ပြုမှုမိတာပဲလို့ကိုယ်စိတ်ထဲမှာထားပြီးတော့သိခံလိုက်မယ်ဆိုရင်အဲ့ဒီသိခံခြင်းဟာအမျက်ဆုံးပဲတကယ်တမ်းကျတော့ဘုန်းကြီးတို့သိခံဖို့ရာဆိုတာလွယ်ပါမလားမလွယ်ဘူးနော်ဒီမှာဘုန်းကြီးတို့မြန်မာသကပုံလေးရှိတယ်သိခံရင်ဘာရောက်တယ်နိဗ္ဗာန်ရောက်တယ်ဆိုတာလေးရှိတယ်ဒါပေမဲ့တဦးနဲ့တဦးစကားပြောမှားလို့စကားများကြလို့သို့မဟုတ် စင်မပြေကြလို့ဒီမှာခက်ရံဖြစ်ပွားပြီးသိခံရင်ကတော့ဒါနိဗ္ဗာန်ရောက်ဖို့မဟုတ်သေးဘူးမဖြစ်နိုင်သေးဘူးအခုယောဂီတို့ကိုယ်တိုင်လက်တွေ့တရားသတိပဋ္ဌာန်တရားကိုအားထုတ်တဲ့အခါကာလမှာဒီခန္ဓာကြီးရဲ့ဖောက်ပြန်နေမှုဆိုတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတွေမလာဘူးလားအဲ့ဒီဝေဒနာတွေသိမခံနိုင်လို့ခဏခဏရွှေ့မယ်ခဏခဏပြောင်းမယ်ခဏခဏပြင်မယ်ဆိုရင်စိတ်တည်ငြိမ်မှုတမာရိရပါမလား သမာဓိမှမရတဲ့ပုဂ္ဂိုလ်ဟာယုတ်တဘောနံတဘောအဖြစ်ပြက်တဘောသိတဲ့ဝိပဿနာပညာဝိပဿနာဉာဏ်ဖြစ်ပါမလားဝိပဿနာဉာဏ်မှမပြည့်စုံတဲ့ပုဂ္ဂိုလ်မဉဏ်ပုံဉာဏ်နိဗ္ဗာန်ဆိုတာရနိုင်ပါမလားအဲ့တော့ဖြစ်ပေါ်လာတဲ့ဝေဒနာလေးကိုကိုကမပြောင်းမရွှေ့ပဲနဲ့ဇွဲကောင်းကောင်းနဲ့သိခံပြီးတော့ရှုမှတ်ရင်အဲ့ဒီရှုမှတ်တဲ့ဝေဒနာပေါ်မှာစုစိုက်တည်ကြည်မှုတမာရီလေးမရဘူးလား အဲ့ဒီတမာရီလေးရလာပြီဆိုရင်အဲ့ဒီအရှုခံဝေဒနာခံစားမှုလေးနဲ့အရှုခံဝေဒနာလေးနဲ့ဒီကခံစားမှုသဘောလေးနဲ့နှစ်ခုကွဲကွဲပြီးတော့မသိပေဘူးလားဟိုကနာနေတဲ့သဘောလေးကယုတ်တရားခံစားသိနေတာလေးကဘာတရားလဲနန္တရားသေချာစူးစိုက်ပြီးရှုတဲ့အခါမှာယုတ်နဲ့နာကွဲပြီးတော့မသိဘူးလားအဲ့ဒီလိုဆက်သိလို့ဆက်ပြီးတော့ရှုနေတဲ့အခါကျတော့အဲ့ဒီခံစားနေရတဲ့ဝေဒနာလေးဟာရော မြဲသလားမမြဲဘူးလား ပေါ်လာလိုက်ဘာဖြစ်သွားလိုက်ဒီမှာခံစားသိနေတဲ့သိစိတ်လေးကလည်းသိလိုက်ဘာဖြစ်သွားလဲမြဲတာလားမမြဲတာလားအဲ့ဒီမှာယုံရောနံရောမြဲတာတွေ့သလားမမြဲတာတွေ့သလားအဲ့တော့ဖြစ်မှုပြမှုဆိုတဲ့အနေဆလက္ခဏာတွေမပေါ်ဘူးလားဆက်လက်ပြီးတော့ရှုသွားလို့ရှိရင်ဒီဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ချမ်းသာသလားဆင်းရဲသလားအဲ့ဒီဆင်းရဲတရားတွေကိုလိုချင်သလားမလိုချင်ဘူးလား မလိုခြင်းပေမဲ့ခန္ဓာရနေတဲ့ပုဂ္ဂိုလ်ဟာဒီစင်တရားတွေကိုမလိုခြင်းပေမဲ့မရဘူးလားကိုယ်သဘောလားသူ့သဘောလားအစိုးရတာလားအစိုးမရတာလားအဲ့ဒီအစိုးမရတဲ့တရားကိုအတ္တခေါ်မလားအနတ္တခေါ်မလားကဲအဲ့ဒီတော့ဝေဒနာလေးရှုရင်းနဲ့ဒီလိုအနိစ္စဒုက္ခအနတ္တဆိုတဲ့ဝိပဿနာဉာဏ်နဲ့မပေါ်ဘူးလားဒီဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်မဉ္ဇဏ်ပူညာနိဗ္ဗာန်မရနိုင်ဘူးလား ဒါကြောင့်မို့ဘုန်းကြီးတို့တိခံခြင်းဟာဘုန်းကြီးနိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ပေဘူးလားဒါကြောင့်တိခံခြင်းဟာအမြတ်ဆုံးတရားပဲရသော်ဘုရားရှင်တပ်ပင်ညုဒရွှေဉဏ်တော်ကြီးရဖို့ဆိုတာခန္တီပါရမီ မဖြစ်ရဘူးလားခန္တီပါရမီရည်ကြီးဆုံးပဲဒီကနေ့ဘုန်းကြီးတို့ယောဂီများသီလဆောက်တည်တယ်သီလဆောက်တည်နေမကြတဲ့အခါမဆာဘူးလား ဆာလို့မိမိကသွားပြီးစားလိုက်လို့ရှိရင်တိမခံနိုင်လို့စားလိုက်ရင်မိမိသီလပြည့်စုံပါမလားဆာပေမဲ့တိခံပြီးတော့အောင်ဤတိခံပြီးနေလိုက်မယ်ဆိုရင်သီလမပြည့်စုံဘူးလားအဲ့ဒါပဲတိခံနိုင်ရင်အာလုံးပြည့်စုံတယ်တိခံနိုင်ရင်အာလုံးပြည့်စုံတယ်ဘယ်ရာပဲဖြစ်ဖြစ်တိခံခုတရားရှုမှတ်တဲ့ခါမှလည်းတိခံရအခြားအခြားပုဂ္ဂိုလ်တွေနဲ့တခါနဲ့ဆက်ဆံတဲ့အခါမှလည်းပဲသိခံရဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကခန္တီပရမန္တပောတိဋ္ဌိက သိခံခြင်းဟာအမြတ်ဆုံးပဲတဲ့နံပါတ်1ဒါကြောင့်မို့အားလုံးအရာရာကိုသိခံပါအထူးအားဖြင့်တရားအားထုတ်တဲ့အခါမှာဖြစ်ပေါ်လာတဲ့ဝေဒနာကိုဘာလို့ရမှာလဲနောက်နံပါတ်2ကနိဗ္ဗာန်ပရမဝရန္တိနိဗ္ဗာန်ပရမဝရန္တိဗုဒ္ဓကိလေသာတို့မှငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ဟာပရမအမြတ်ဆုံးပဲလောကကြီးရဲ့မှာအမြတ်ဆုံးတရားဟာဘာပါလိမ့်မလဲ နိဗ္ဗာန်မှာပဲနိဗ္ဗာန်ဟာအမြတ်ဆုံးပဲအဲ့ဒီနိဗ္ဗာန်ဆိုတဲ့အမြတ်ဆုံးတရားကိုရခြင်းရင်ဘုန်းကြီးတို့ယောဂီများတရားရှုတဲ့အခါမှာဖြစ်ပေါ်လာတဲ့ဝေဒနာတွေမလောက်ရမှာလေပတ်ဝန်းကျင်ကနေပြီးတော့ဆူညံနေတာတွေကိုအတန်တွေကိုမလောက်ရမှာလေအေးကိုနန်းမှာကိုအားထုတ်နေတဲ့အခါမှာကိုနန်းကနေပြီးတော့တကြောင်ကြောင်နဲ့နှိုက်နေတဲ့အိတ်တွေကိုနှိုက်ဟိုဘူးဖွင့်ဒီဘူးဖွင့်ထိုင်လိုက်ထားလိုက် ကနာမငြိမ်ဖြစ်နေတဲ့ပုံကိုမျိုးကိုလည်းပဲမလုပ်ရမှာလေအဲ့လိုတိခံပြီးတော့ရှုမှတ်သွားခြင်းအပြင်အမျက်ဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာမရနိုင်ဘူးလားဒါကြောင့်တိခံကျင့်သုံးအမျက်ဆုံးပြီတဲ့နိဗ္ဗာန်မြတ်လဗုဒ္ဓမိမ့်ပေတဲ့နောက်ပြီးတော့ပပ္ပစီတော်ပရုပဂါတိတဲ့ကိလေသာအငြိအကျေးကိုပယ်ထုတ်တတ်တဲ့ယဟန်မြည်သည်အဲ့ဒီယဟန်သူတစ်ပါးရဲ့အသက်ကိုတတ်ပါမလား သူတစ်ပါးရဲ့အသက်ကိုတတ်ရင်ရောယဟန်မြည်ပါမလားမမြည်ဘူးတဲ့ဒါကြောင့်မို့ပရပရူပကတော့တဲ့သူတစ်ပါးကိုတတ်ဖြတ်ညင်းစဲလိရှိတော်သူသည်နာဟိဟောတိတဲ့ယဟန်မဖြစ်ဘူးတဲ့နောက်ပြီးတော့တမနောဟောတိပရံဝိဟိထယံတော်တဲ့တမနောတဲ့ယဟန်မြည်သည်တဲ့ပရံသူတစ်ပါးကိုဝိဟိထယံတော်တဲ့ကိုဆင်းရဲစိတ်ဆင်းရဲဖြစ်အောင်ညှင်းဆဲမယ်ဆိုရင်တဲ့ အဲ့ဒီပုဂ္ဂိုလ်ဟာတဲ့နာဟောနာဟောတိကိလေသာငြိမ့်စေသောတမနာမဟုတ်ပေသူတစ်ပါးကိုညှင်းဆဲနေတဲ့ပုဂ္ဂိုလ်ဟာကိလေသာရောငြိမ့်မှမလားကိလေသာမငြိမ့်ဘူးဒါကြောင့်မို့ယဟန်ဆိုတာအားလုံးသောပုဂ္ဂိုလ်တွေအတူနေအချင်းချင်းပုံမှာဖြစ်စေအားလုံးလူတွေပုံမှာဖြစ်စေအနိုင်ကျင့်ပြီးတော့ညှင်းဆဲရင်ယဟန်ဟုတ်ပါမလား ဟာဒီလိုမဟုတ်ဘူးမိမိကုရီလက်ရောက်သွားပြီးတော့တတ်ဖြတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိလေသာငြိမ်းတဲ့ယဟန်ဖြစ်နိုင်ပါမလားဟေးဒါကြောင့်မို့ဘုန်းကြီးတို့ဒီမှာယဟန်မှန်လက်မတတ်တတ်ပြီယဟန်ဆိုရင်သူတို့ဘာရဲ့အသက်တတ်ပါမလားအေးလူဖြစ်တဲ့လူစားဖြစ်တဲ့တတ္တဝါတတ်မိပြီဆိုရင်ယဟန်ယဟန်ကိုမဟုတ်တော့ပါရာဇိကကြာသွားပြီဘာဖြစ်သွားပြီလဲပါရာဇိကကြာသွားပြီအဲ့ဒီပုဂ္ဂိုလ်ဟာလူဖြစ်သွားပြီ လူဖြစ်သွားပြီဆိုရင် နောက်ထပ်ယဟန်ခံပေးလို့တိတ်ခါထပ်ပေးလို့ယဟန်ဖြစ်ပါဦးမလားတရားမင်းဆင်းပြီးတော့တရားခံပြီးတိတ်ခါထပ်ရင်ရောယဟန်ဖြစ်ပါဦးမလားမဖြစ်တော့ဘူးဒါကြောင့်မို့လူစားဖြစ်တဲ့တ attva ကိုတတ်မိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ယဟန်ယဟန်လုံးဝယဟန်တိတ်ခါဗုဒ္ဓပစ္စည်းသွားပြီလူဖြစ်သွားပြီနောက်ထပ်ပြန်ပြီးတော့တိတ်ခါထပ်ပေးမယ်ယဟန်နေအချင်းချင်းခံပေးမယ်ဘလို့ယဟန်နေခံခံတိတ်ခါတွေထပ်တတ်ဒီပုဂ္ဂိုလ် ယဟန်မဖြစ်နိုင်တော့ဘူးတဲ့ယဟန်မှန်လမတတ်တတ်ပြီညင်းစေကသမဏမဟုတ်ချေယဟန်မှန်လျင်မညင်းတတ်ပြီအေးယဟန်မှန်တဲ့ပုဂ္ဂိုလ်ဟာလည်းပဲသူတစ်ပါးစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်အောင်ညင်းစေပါမလားမညင်းစေတော့ဘူးကဲဒီခန္ဓာလေးရဲ့အတိပ္ပယ်က၄မျိုးအတိပ္ပယ်၄မျိုးခန္တီပရမတ္တဘောတိတိခါကတပုတ်တိခဏ်ချင်းဟာအမြတ်ဆုံးပဲတဲ့ နိဗ္ဗာန်ပရမဝရန္တိဗုဒ္ဓတဘုတ်ဩဝါဒတဘုတ်နိဗ္ဗာန်ဟာလည်းပဲတရားထဲမှာအမြတ်ဆုံးသောတရားပဲနောက်ပြီးတော့နာဟိပပ္ပစီတောပရုပကာတောတဲ့ယဟန်ဆိုတာဟာသူတစ်ပါးရဲ့အသက်ကိုမတတ်တတ်ဘူးတဲ့သမနောဟောတိပရံဝိဟိထယံတော်တဲ့ယဟန်ဟာသူတစ်ပါးကိုစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်အောင်မညှင်းဆဲဘူးတဲ့တချို့ကပြောဆိုပြီးတော့စိတ်ဆင်းရဲအောင်ဟိုလိုပြောဒီလိုပြောမညှင်းဆဲတတ်ဘူးလား တချို့ကအမူအရာနဲ့ချင်းချောက်ပြီးတော့ရောမငင်းစေတတ်ဘူးလားအဲ့ဒီလိုညင်းစေရင်အဲ့ဒီပုဂ္ဂိုလ်ယဟန်ဟုတ်ပါမလားတပ်ဖြတ်ရင်ယဟန်ဟုတ်ပါမလားကဲခွန်ကြီးတို့ယောဂီများအဲ့ဒီအဆုံးအမ၄ပုဒ်လေးကိုမှတ်တမ်းလေးတင်အောင်နော်သိခံကျင့်သုံးအမြတ်ဆုံးပေနိဗ္ဗာန်မြတ်လဗုဒ္ဓမိမ့်ပေနိဗ္ဗာန်မြတ်လဗုဒ္ဓမိမ့်ပေ ယဟံမှန်လျင်မငြင်းတတ်ပေယဟံမှန်လမတတ်တတ်ပေညင်းစေကသမဏမဟုတ်ပေတัจฉကသမဏမဟုတ်ပေတိခံကျင်သုံးအမြတ်ဆုံးပေ တိခံတတ်တဲ့ပုဂ္ဂိုလ်ဟာအမြတ်ဆုံးပဲတိခံတတ်တဲ့ပုဂ္ဂိုလ်ဟာစေရောကိုရောမရေးချမ်းဘူးလားမငြိမ်းချမ်းဘူးလားတိခံနိုင်ရင်ငြိမ်းချမ်းတယ်တိမခံနိုင်ရင်ကိုယ်ပါဒေါသတွေဖြစ်ပြီးငြိမ်းချမ်းမှုရပါမလားဒါကြောင့်တိခံကျင့်သုံးအမြတ်ဆုံးပေနိဗ္ဗာန်မြတ်လဗုဒ္ဓမိမ့်ပေ အမြတ်ဆုံးသောတရားဟာပါလေနိဗ္ဗာန်ပဲဒါမြတ်စွာဘုရားရှင်နဲ့မြတ်စွာဘုရားရှင်နဲ့ဟောတာလားနိဗ္ဗာန်မြတ်လဗုဒ္ဓမိမ့်ပေယဟန်မှန်လျင်မငြင်းတတ်ပေယဟန်ဖြစ်တဲ့ပုဂ္ဂိုလ်ယဟန်ဘုယဟန်ဆိုရင်ဒီပုဂ္ဂိုလ်သူတစ်ပါးတွေစိတ်ဆင်းရဲအောင်ညှင်းဆဲပါမလားကိုယ်ဆင်းရဲဖြစ်အောင်ညှင်းဆဲပါမလား ဒါကြောင့်မို့ယဟန်ဆိုရင်သူတစ်ပါးကိုကိုစင်းရဲစိတ်စင်းရဲဖြစ်အောင်မငင်းစေဘူးတဲ့ယဟန်မှန်လျင်မငင်းတတ်ပေယဟန်မှန်လမတတ်တတ်ပေယဟန်ဆိုရင်တတ္တဝါရဲ့အသက်ကိုတတ်ကောင်းသလားမတတ်ကောင်းဘူးလားပိုးရွချဘုံချင်းကြဘိုးလေးတတ်ရင်တောင်အာဘမသိမ့်ဘူးလား လူစားဖြစ်တဲ့တတ္တဝါကိုတတ်မိရင်ယဟန်သိက္ခာရောကြည်ပါဦးမလားဒါကြောင့်မို့ယဟန်ဆိုတာတတ္တဝါရဲ့အသက်ကိုတတ်ကောင်းမလားမတတ်ကောင်းဘူးလားယဟန်မှန်လမတတ်တတ်ပေညင်းစေကသမဏမဟုတ်ပေညင်းစေရင်ယဟန်ဟုတ်ပါဦးမလားသမဏဆိုတာပါဠိလိုမြန်မာလိုယဟန်လို့ပြောတာ ညင်းစေကသမဏမဟုတ်ပေသဗ္ဗကသမဏမဟုတ်ပေဒီညင်းစေတဲ့သဗ္ဗတဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ယဟန်မဟုတ်တော့ဘူးတဲ့ကဲအဲ့ဒီမှာဩဝါဒဘယ်နှချက်လဲလေးချက်ခန္တီပရမတ္တဗောဓိတိခာသိခံခြင်းဟာအမြတ်ဆုံးပဲနောက်ပြီးတော့နိဗ္ဗာန်ပရမဝရန္တိတဲ့ဟောနိဗ္ဗာန်ဟာအမြတ်ဆုံးပဲတဲ့နိဗ္ဗာန်ဟာအမြတ်ဆုံးပဲဆိုတာမြတ်စွာဘုရားဟောခဲ့တယ် နောက်ယဟန်ဆိုလျင်တဲ့သူတော်ဘာကိုစိတ်ဆင်းရဲကိုဆင်းရဲဖြစ်အောင်မညှင်းဘူးတဲ့မညှင်းစေဘူးတဲ့ယဟန်ဆိုရင်တတ္တဝါရဲ့အသက်ကိုပါတယ်လေမတတ်ဘူးတဲ့ဩဝါဒဘယ်နှချက်လဲညှင်းစေရင်ရောယဟန်ဟုတ်ပါမလားတတ်ဖြတ်ရင်ရောယဟန်ဟုတ်ပါမလားဟုတ်တော့ဩဝါဒ၄ချက်ပြီးသွားပြီနော်ပထမဂါထာဩဝါဒ၄ချက်ခန္တီပရမတ္တပောတိတေခာနိဗ္ဗာန်ပရမံဝရဟတိဗုဒ္ဓ နာဟိပဗေစီတောပရုပခာတိနာသမနောဟောတိပရံဝိဟိထယံတောဒါဘုန်းကြီးတို့လေကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟောထားလို့အဲ့ဒီဟောထားတဲ့ဒေသနာဉာဏ်လေးကိုခြေခံပြီးဘုန်းကြီးတို့ကိုဟောပြရတာဒီကဒီဆောင်ပုဒ်လေးတွေကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးတည်ကုန်းထားခဲ့တဲ့ဆောင်ပုဒ်လင်္ကာလေးတွေဖြစ်ပါတယ်နောက်နမနိကတာကတပ္ပပပတအာကာရဏကုတလဥပတံပရံသစေတပရိယောဓပနံဧတံဗုဒ္ဓနာသာသနာ သမ္မပပတလုံးစုံသောမကောင်းမှု အကုသိုလ်ဟူသည်များတွေကိုအကရဏမပြု မလို့ရခြင်း၎င်းကုသလတာကုသိုလ်ဟူသည်များတွေကို ဥပတံပရံပြည့်စုံစေခြင်း၎င်းသာစိတပရိယောဒပဏံမိမိစိတ်ကိုဖြူစင်စေခြင်း၎င်းဣတံဣတယသုံးပါးသည်ဗုဒ္ဓနာတရားလုံးစုံကိုအကုန်အစင်သိမြင်တော်မူကြကုန်သောဘုရားရှင်တို့၏ သာသနံအဆုံးအမဩဝါဒတရားဖြစ်ပါပြီတည်းနံပါတ်1ဆုံးမဂါထာကနံပါတ်1အလုံးစုံသောမကောင်းမှုအကုသိုလ်တွေပြုရမလားမပြုရဘူးလားဆောင်ရမှာလားရှောင်ရမှာလားဘာဘူးလို့ရှောင်ရတာလဲဆိုတော့ သာဝဇ္ဇဒုက္ခဝိပါကလက္ခဏာသာဝဇ္ဇဆိုတာအပြစ်ရှိတယ်မကောင်းမှုလုပ်ရင်ဘာဖြစ်လဲသူ့တက်ကိုတတ်တဲ့အပြစ်မရှိဘူးလားသူ့ဥစ္စာခိုးတဲ့အပြစ်မရှိဘူးလားသူ့တန်းအိမ်ယာမှားတဲ့အပြစ်မရှိဘူးလားမူးရင်မေးလျော့စေတတ်တဲ့ရက်သေးစားတွေတောက်စားတဲ့အပြစ်မရှိဘူးလားမဟုတ်မမှန်တာတွေပြောဆိုတဲ့အပြစ်မရှိဘူးလားဟေးဒါကြောင့်မို့ဒီမှာတာဝဇ္ဇအပြစ်ရှိတယ် နောက်ပြီးတော့ဒုက္ခဝိပါကလက္ခဏာအပြစ်ရှိပြီးတော့အကျိုးပေးတဲ့ခါကျတော့ချမ်းသာတဲ့အကျိုးလားဆင်းရဲတဲ့အကျိုးလားဆင်းရဲသောမကောင်းကျိုးကိုပေးတတ်တဲ့သဘောရှိတယ်ဒါကြောင့်အဲ့ဒီမကောင်းမှုအကုသိုလ်တရားကိုဆောင်ရမှလားရှောင်ရမှလားရှောင်ရမယ်နော်မကောင်းမှု အကုသိုလ်တွေကိုမိမိတို့ရှောင်ရမယ်ဒါမိမိတို့ရဲ့ဒီမှာငယ်စဉ်က မတိတတ်ခင်အချိန်ခါကာလတုန်းကမကောင်းမှုတွေပြုခဲ့မယ်မကောင်းတာတွေပြောခဲ့မယ်မကောင်းတာတွေကြံခဲ့မယ်မကောင်းတဲ့အပြောအဆိုတွေပြောခဲ့မိမယ်ဒီကနေ့ဘုန်းကြီးတို့ယောဂီများဒါတွေဟာမကောင်းတဲ့အလို့အပြစ်လည်းရှိတယ်မကောင်းကျိုးဆိုးကျိုးလည်းပေးလိမ့်မယ်အဲ့ဒီမကောင်းကျိုးဆိုးကျိုးပေးမယ်ဒီမကောင်းမှုအကုသိုလ်တွေကိုငါဒီကနေ့ကစပြီးမပြုတော့ဘူးဒီကနေ့ကစပြီးငါမပြောတော့ဘူးမချန်တော့ဘူး အဲဒီလိုစိတ်ကလေးကိုကိုယ့်ဟာကိုယ်ဆုံးဖြတ်ပြီးတော့မကောင်းမှုတွေကိုရှောင်ဖို့မလိုအပ်ဘူးလားဗျာမကောင်းမှုဆိုရင်အားလုံးရှောင်ရမှာနော်ဘုန်းကြီးတို့ဟိုတနေ့ကဒီယောဂီများကိုတော့ဘုန်းကြီးဟောထားတဲ့ဒီကာထာလေးကိုဘုန်းကြီးတို့ယောဂီများကိုနာကြားပြီးပြီဘုန်းကြီးတနေ့ကဒီမှာနားထောင်ကြည့်လိုက်တယ်ေတရားကိုဖွင့်ပေးတယ်ဦးဇင်းကဒီမှာဒီကထာလေးကိုဘုန်းကြီးဟောတာလေးကိုဘုန်းကြီးတို့ဖွင့်ပေးတာကိုကြားလိုက်ရဒါသေးစိတ်ဘုန်းကြီးဟောခဲ့တာတွေကိုဘုန်းကြီးတို့ယောဂီများမှတ်သားပြီးပြီ မကောင်းတာတွေဆိုရင်ရှောင်ရမယ်ဆိုရင် ပြုတာ ပြောတာ တွေးတာဘာလို့အာလုံးကိုဘာလို့ရပါလဲရှောင်ရမယ်သူတစ်ပါးကို ထိခိုက်စေတဲ့အပြုအမူမျိုးမိမိကိုယ်ကိုထိခိုက်စေတဲ့အပြုအမူမျိုးဘာလို့ရမလဲအေးအပြောဆိုဆိုရင်လည်းပဲကိုပြောတဲ့စကားဟာသူတစ်ပါးကိုထိခိုက်သွားမယ်နစ်နာသွားမယ်ဆိုရင်ဘာလို့ရမလဲအေးကိုပြောတဲ့စကားဟာကိုယ့်ကိုပြန်ပြီးတော့ထိခိုက်တာရောမရှိဘူးလားတခါတရံမှာကိုကတရားသမား ကိုကတရားရိပ်တာတွေအများအားဝင်နေတာပြောနေတယ်လေကိုကကျမတရားရိပ်တာကိုဝင်နေတာရှင်မင်းဝန်သာသနာရိပ်တာမှာဒီခါလေးနှစ်ပေါက်သီလဆိုရင်လည်းကျမရှစ်ပါးသီလကိုနှစ်ပေါက်ပြောတော့မြင်ဟိုလူအကြောင်းဒီလူအကြောင်းတွေပြောကဲ तू ပြောတဲ့စကားနဲ့ तू ပြောတာတွေကန့်ရည်သေးလားအဲ့ဒီလိုဆိုရင်အဲ့ဒီ तू ပြောတဲ့စကားသူ့ကိုပြန်မထိခိုက်ဘူးလားကဲပြောတော့ तू ဟာရှစ်ပါးသီလကြီးနေတယ် တရားတွေအမြဲတမ်းရှင်မင်းဝန်သာသနာရိပ်တာမှာသွားပြီးအမြဲအားထုတ်တယ်တဲ့ဘယ်မှာဆရာစကားဆိုလေရောက်ပြီးတဲ့ဘယ်ဆရာစကားနေဘယ်ဆရာတော်နဲ့လည်းအားထုတ်ခဲ့တယ်တဲ့ပြောတယ်ဒါပေမဲ့လို့သူဟာမဟုတ်မမှန်တာတွေပြောသူတစ်ပါးထိခိုက်တဲ့စကားတွေပြောပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသူ့ကိုပြန်ပြီးတော့မထိခိုက်ဘူးလားတရားတွေတော့နာပါရဲ့နားနဲ့နှကြက်တက်ပြီးတော့ကိုနာတယ်ဒီမှာလည်းနားနေတာကားပေါ်မှာလည်းနားနေတာ ဒါပေမဲ့ပြောတော့လေသူတစ်ပါးအတင်ဖြင်းသူတစ်ပါးထိခိုက်စေတဲ့စကားကိုပစ္စကိုတောင်မရှိကြဘူးလားမသိဘူးအဲ့လိုပြောနေပြီဆိုရင်ကိုလုံနေတဲ့အလုံနဲ့ကိုပြောတဲ့စကားနဲ့ကန့်ညီမှု မရှိလို့ရှိရင် သူတစ်ပါးထိခိုက်တာလားကိုပြန်ထိခိုက်တာလားအဲ့လိုမိမိထိခိုက်နိုင်တဲ့စကားမျိုးတိမ်ဖြင်းတဲ့စကားမျိုးတွေဆိုရင်ဘာလုပ်ရမှာလဲရှောင်အဲ့ဒါမျိုးတွေရှောင်ညာအဲ့ဒါမျိုးတွေရှောင်ညာ အတွေးဆိုတာရောထားတော့ဘယ်လိုသူတွေးနေတာကိုလည်းမသိဘူးဒါတွေလည်းပဲသူတော်ဘာမိမိထိခိုက်နိုင်တဲ့အတွေးတွေဘာလို့ရမှာလဲရေးဆောင်ရမှာဆောင်ရမှာကြတော့ဘာလဲဆိုတော့ကုသလတံဥပတံပရံကုသိုလ်ဟူသမျှတွေဥပတံပရံပြည့်စုံရမယ်ကုသိုလ်ဟူသမျှတွေဘာလို့ရမှာလဲဟေးကုသိုလ်ဟူသမျှတွေဘုန်းကြီးတို့ယောဂီများ ပြည့်စုံနေရမှာရှောင်းနေဆိုတာကတော့ဘုန်းကြီးတို့ဗျာသီလလေးကိုတကယ်တမ်းစောင့်တည်ထား ီလကိုမိမိတို့စောင့်တည်ထားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကသီလတံဝရေနာတဲ့သီလတည်းဟူသောပိတ်ဆို့စောင့်စည်းခြင်းဖြင့်တဗ္ဗပပံပဟာယတဲ့အလုံးစုံသောအကုသိုလ်ကိုပယ်ပြီးလေတကယ်တမ်းသာသီလစင်ကြယ်တယ်ဆိုရင်မကောင်းတဲ့အပြုအမူပြုပါမလားမကောင်းတဲ့အပြောပြောပါမလား အဲ့ဒီလိုမကောင်းတဲ့အပြောပြောနေပြီမကောင်းတဲ့အပြုမူပြုမူရင်ရောသူသီလစင်ကြယ်ပါမလားညနေဓမင်းမစားတာတမယ်ပဲရှိမယ်ဟုတ်တယ်မလားဘယ်တော့မှသူသီလမစင်ကြယ်တော့သူအပြောတွေကသူဒီမှာသီလစောက်တည်ဆောင်ထိန်နေဆိုတာကကာယကံနဲ့ဝစီကံဒီနှစ်ပါးကိုဆောင်ထိန်တာကာယကံမကောင်းတာမပြုတော့ဝစီကံမကောင်းတဲ့အပြောမပြောတော့အဲ့ဒီနှစ်ခုကိုဆောင်ထိန်တာ အဲ့ဒီနှစ်ခုမဆောင်ထိမင်းနဲ့ပြောဆိုနေပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာညစာမစားတာတမယ်ပဲရှိမယ်ငတ်တာပဲရှိတယ်ဒါပေမဲ့သူတိလားစင်ကြယ်ပါမလားမစင်ကြယ်ဘူးသဘောပါတယ်နော်အေးသဘောပါမှစင်ပါအဲ့တော့ကိုပြောနေတာတွေကိုကတိလားကြီးနဲ့တိလားကြီးနဲ့ဆိုပြီးတော့တောင်ပြောမြောက်ပြောပြောနေရင်တော့ပြီးပြီကိုတိလားကညနေမစားလေတိလားကမစင်ကြယ်ဘူးဒါကြောင့်မို့နောက်ပြီးတော့ကုသလဥပသံပရံတဲ့ ကုသိုလ်တရားတွေဥပတ္တံပရာပြည့်စုံရမယ်ဆိုတာကသမထဝိပဿနာဟိတဲ့သမထနဲ့ဝိပဿနာတို့ဖြင့်ကုသလံတမာတိတ္တဝါကုသလံတမ္ပါတိတ္တဝါကုသိုလ်ကိုပြည့်စုံစေ၍သမထဘာဝနာပဲပွားပွားဝိပဿနာဘာဝနာပဲပွားပွားအဲ့ဒီဘာဝနာတရားတွေကိုပွားနေတယ်တတိဥသိတဲ့စိတ်ကလေးနဲ့ပေါ့ဗာဥသိတဲ့စိတ်ကလေးနဲ့လေ ထိုင်ရင်လည်းပဲရှုပွားနေတယ်ရရင်လည်းရှုပွားနေတယ်သွားရင်လည်းရှုပွားနေတယ်စားရင်လည်းရှုပွားနေတယ်ဘယ်နေရာမှာဖြစ်ဖြစ်အမှုရာတိုင်းရှုပွားနေတယ်ဆိုရင်ရှုပွားတိုင်းပွားတိုင်းဟာတစ်ချက်ရှုမှတ်တိုင်းကုသိုလ်စိတ်တခါမဖြစ်ဘူးလားတစ်ချက်ရှုမှတ်တိုင်းကုသိုလ်စိတ်တခါမဖြစ်ဘူးလားအဲ့တော့ရှုမှတ်မှုလေးမြဲနေပြီဆိုရင်ကုသိုလ်စိတ်တွေနည်းနည်းလေးလားအများကြီးလားခေဒီပုဂ္ဂိုလ်ကုသိုလ်တွေမပြည့်စုံဘူးလား ကဲအကုသိုလ်တရားတွေရောဝင်နိုင်သေးရဲ့လားဒီထဲမှာလုံးဝမဝင်နိုင်ဘူးဒါကြောင့်မို့သမထဘာဝနာဝိပဿနာဘာဝနာကိုပွားနေခြင်းဟာကုသလဥပတံပရာကုသိုလ်တရားတွေပြည့်စုံနေတာဘာတွေပြည့်စုံနေတာလဲအေးကုသိုလ်တရားတွေပြည့်စုံနေတာနော်အဲတော့ကုသိုလ်တရားတွေပြည့်စုံခြင်းနဲ့ဆိုရင်သမထဘာဝနာဝိပဿနာဘာဝနာဘာဝနာ နှမျိုးတစ်မျိုးမျိုးကိုဘာလို့ရမှာလဲ အခုပွားများနေပြီဆိုရင်ကုသိုလ်တရားတွေဘာဖြစ်နေလဲအေးပြည့်စုံနေပြီမိမိမှာကုသိုလ်တွေပြည့်စုံနေပြီမကောင်းမှုအကုသိုလ်တွေဝင်ခွင့်ကိုမရတော့ဒါကြောင့်မို့ကုသလဥပတံပရံကုသလတကုသိုလ်ဟူသမျှတွေကိုဥပတံပရံပြည့်စုံစေခြင်း၎င်းပြည့်စုံခြင်းလို့ရှိရင်ဘာဝနာတရားတွေပွားနေဘာတရားတွေပွားနေလဲနံပါတ်3ကသစိတ်တအဲဒီကုသိုလ်တရားတွေပွားဖို့ဆိုတာဘာကြောင့်ကုသိုလ်တရားတွေကိုပြုခိုင်းတာလဲဆိုတော့ အနဝဇ္ဇဒုက္ခဝိပါကလက္ခဏာအနဝဇ္ဇဆိုတာအပြစ်ကင်းတယ်ကုသိုလ်ကောင်းမှုပြုတာအပြစ်မကင်းဘူးလားကဲဒါနာကောင်းမှုပြုတာအပြစ်မကင်းဘူးလားသီလဆောင်ထိန်တာအပြစ်မကင်းဘူးလားအခုဘာဝနာတရားတွေယောဂီပုဂ္ဂိုလ်များထိုင်ရင်ရှုထိုင်ရင်လည်းရှုနေတယ်ရရင်လည်းရှုနေတယ်သွားရင်လည်းရှုနေတယ်စားရင်လည်းရှုနေတယ်နောက်ဆုံးအေးရဖို့ရောက်တော့လေပဲမလုပ်နေလဲ ရှုပွားနေတယ်ခင်ဗျအပြစ်တွေရှိသလားအပြစ်တွေကင်းသလားအပြစ်ကင်းပြီးတော့အကျိုးပေးတော့ဒုက္ခဝိပါကလက္ခဏာတဲ့ဘာလက္ခဏာလဲချမ်းသာဆိုတဲ့ကောင်းကျိုးကိုပေးခြင်းလက္ခဏာရှိတယ်အဲလိုချမ်းသာဆိုတဲ့ကောင်းကျိုးကိုပေးခြင်းလက္ခဏာရှိတဲ့အတွက်ဒီကုသိုလ်တရားတွေကြတော့ဆောင်ရမယ်ကုသိုလ်တရားတွေဘာလို့ရမှာလဲဟေးမလုတ်ချင်လဲလုတ်ရမယ် မလှုပ်ချင်လဲလှုပ်ရမယ်ဘာကြောင့်လဲဆိုရင် ကောင်းကျိုးတွေပေးလို့ဘာကျိုးတွေပေးလို့လဲအေးမကောင်းမှုတွေကြတော့လှုပ်ချင်တဲ့စိတ်ဖြစ်ရင်လည်းမလှုပ်မိအောင်ဘာလုပ်ရမလဲရှောင်ရမယ်ရှောင်ကိုရှောင်ရမယ်ဘာကြောင့်လဲကောင်းကျိုးပေးလို့လားမကောင်းကျိုးပေးလို့လားရင်မကောင်းကျိုးတွေပေးလို့သူ့ကိုယ်တော့မကောင်းမှုဟူသမျှတွေရှောင်ရမယ်ကောင်းမှုဆိုရင်ကတော့လှုပ်ချင်လဲလှုပ်မလှုပ်ချင်လဲလှုပ်ပါလှုပ်တဲ့အတွက်မိမိကောင်းကျိုးရမှာလားဆိုးကျိုးရမှာလား နံပါတ်3သစိတ်တံပရိယောဓပနံမိမိစိတ်ကိုဖြူစင်စေရမယ်ဘာကိုဖြူစင်စေရမှာလဲဒီကနေ့သမထဘာဝနာတွေဘုန်းကြီးတို့ယောဂီများဝိပဿနာတတိပဋ္ဌာန်ဘာဝနာတရားတွေပွားနေတယ်ဘာဝနာတရားတွေပွားနေတဲ့ယောဂီတယောက်မှအာယုံမစိတ်လေးမိနေပြီထိုင်ရင်လည်းပဲဖောင်းအာယုံလေးပုံမှာပင်အာယုံလေးပုံမှာ တင်းတဲ့အာယုံတောင်းတဲ့အာယုံလေးပေါ်မှာလှုပ်တဲ့အာယုံလေးပေါ်မှာပူတဲ့အာယုံလေးပေါ်မှာအေးတဲ့အာယုံလေးပေါ်မှာထိုင်ပြီးရှုနေတဲ့အခါမှာလည်းအတန်လေးကြားရင်ကြားတဲ့အာယုံလေးပေါ်မှာစိတ်လေးထွက်သွားရင်ထွက်တဲ့အာယုံလေးပေါ်မှာကိုရှုစိတ်လေးမြဲနေပြီဆိုရင်တခြားစိတ်ကြားစိတ်တွေဝင်နိုင်သေးရဲ့လားကာမိသန္တာပြပါဒဌိနမိတာဥဒိစ္စကုက္ကုစဝိသိကိစ္စဆိုတဲ့နိဝရဏတရားတွေဝင်နိုင်သေးရဲ့လားလောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေဝင်နိုင်သေးရဲ့လား ကာမဝိတ္တဗျာပါဒဝိတ္တဝိဟိတဝိတ္တတွေဝင်နိုင်သေးရလားဒီလိုဆိုရင်အဲ့ဒီဝိပဿနာဘာဝနာတရားတွေကိုထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုတရားနဲ့ဣရိယာပုဣရိယာပု၄ပါးသလုံးရှုနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာမှတ်ချက်တိုင်းမှတ်ချက်တိုင်းစိတ်အညစ်အကြေးတွေဘာဖြစ်နေလဲစင်ကြယ်နေတယ်မှတ်ချက်တိုင်းဘာဖြစ်နေလဲမရှုမှတ်ရင်ရောစင်ကြယ်ပါမလား ထိုင်တော့ထိုင်နေပါရဲ့ငုတ်တုတ်ကြီးထိုင်ငိုက်နေရောစင်ကြယ်ပါမလားထိုင်တော့ထိုင်နေပါရဲ့တခါလဲအတွေးတွေကိုတောင်းလျှောက်ရွာရုပ်ကိုပေါ့တွေးနေပြီဆိုရင်ရောစင်ကြယ်ပါမလားရှုမှတ်နေမှာစင်ကြယ်မှာဘာလို့နေမှာလဲအေးရှုမှတ်နေပါထိုင်ရင်လည်းပဲငုတ်တုတ်ကြီးငိုက်မနေပါနဲ့ငုတ်တုတ်ကြီးလည်းဟောက်နေပါနဲ့အဲဒါတချို့ကယောဂီပုဂ္ဂိုလ်ကတခါလဲထိုင်ရင်ကနေငုတ်တုတ် ရကြီးကျိုးပြီးတော့ဂရုဂရုနဲ့ဖြစ်နေတာအဲလိုဖြစ်နေတဲ့ပုဂ္ဂိုလ်များရောစိတ်ညစ်ကြေးစင်ကြယ်ပါမလားသစိတ်တပရိယောဓပနာဆိုတဲ့ပုတ်လေးရဲ့ဆိုလိုရင်းကတော့ဘုန်းကြီးတို့ယောဂီများအဲဒီလောက်ဝိပဿနာဉာဏ်လေးနဲ့ရှုပြီးနေတာကတည်င်ကတည်င်ကစင်ကြယ်တာဘယ်လောက်စင်ကြယ်တာလဲတစ်ချက်မှတ်လိုက်တစ်ချက်စင်ကြယ်သွားတယ်တစ်ချက်မှတ်လိုက်တစ်ချက်စင်ကြယ်သွားတယ်ဟုတ်တယ်မို့လား အေးဘုန်းကြီးတို့ဒီမှာသစိတပရိယောဒပနာလုံးဝစင်ကြယ်ဖို့ဆိုတာကတော့အရဟတပလိနာတဲ့အရဟတဖို့ဖြင့်သာလျင်စိတ်တံပရိယောဓာပိတ္တပံစိတ်ဆိုကိလေသာအငြိအကျေးမှလုံးဝစင်ကြယ်စေအပ်၏အရဟတမေအရဟတဖို့ရသွားပြီဆိုရင်ကတော့စိတ်အငြိအကျေးတွေခဏလေးစင်ကြယ်တာလားလုံးဝစင်ကြယ်သွားတာလားကဲစိတ်အငြိအကျေးတွေလုံးဝကိုစင်ကြယ်သွားပြီအဲ့ဒီတော့စိတ်အငြိအကျေး စင်ကြယ်စေခြင်းနဲ့ဆိုရင်ဘုန်းကြီးတို့ယောဂီများဗရဟတမေညာပူညာရအောင်အာထုဖို့မလိုဘူးလားဗျာအဲ့ဒီမှာအဆုံးအမဘယ်နှပါလဲ၃ပါဘယ်နှပါလဲစောစောဂါထာကဘယ်နှပါလဲဘယ်နှပါပြီးပြီလဲကဲဒါလေးကိုဆိုလိုက်မယ်မကောင်းမှုများရှောင်ရှားပေလေ ကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာဆွဆွဖြူစေဤသုံးပါးဖျားဟောခဲ့ပြီမကောင်းမှုများရှောင်ရှားပယ်လေကောင်းမှုတရားဖြစ်ပွားဆုံးစေ မိမိစိတ်ဓာဆွဆွဖြူစေဤသုံးပါးဖရာဆုံးမပြီနှခေါက်လောက်ဆိုလိုက်ပါ ကောင်းမှုဟုသမျှတွေဆောင်ရမှန်လားရှောင်ရမှန်လားဒီနေ့ကစပြီးတော့ငါတို့မကောင်းတာတွေမကောင်းတဲ့အပြုအမူတွေရှောင်မယ်မကောင်းတဲ့ပြောဆိုတွေရှောင်မယ်မကောင်းတဲ့အကြံစီတွေဘာလို့ရမှာလဲရှောင်မယ်ဒါဘုန်းကြီးကအခုတတိပေးလိုက်တာဘုန်းကြီးတတိပေးလိုက်တာဘယ်လောက်ကြာကြာခံမလဲတော့မသိဘူးလေကားဆင်းလျှောက်တော့ခံကောင်းပါရဲ့ဟင်ဓမ္မယုံလေးကအပြင်ထွက်လောက်ကြည့်အောင်တော့ခံလောက်ကောင်းပါရဲ့ ကုသလဥပတံပရံနဲ့ကောင်းမှုတရားတွေဘာလို့ရမှာလဲဆောင်ရမှာကုသိုလ်တရားဟူသမျှတွေဘာလို့ရမှာလဲဟေးရှောင်ရမှာလားဆောင်ရမှာလားနောက်သစိတ်တပရိယောဓပနံမိမိစိတ်ကိုဖြူစင်စေရမယ်ဖြူစင်စေရမယ်ဖြူစင်အောင်ဘယ်လိုလုပ်မလဲဆိုရင်ခုဝိပဿနာဘာဝနာတွေပွားနေတာဘာတွေပွားနေတာအခုယောဂီပုဂ္ဂိုလ်များဟာထိုင်တဲ့ဣရိယာပုနဲ့လည်းမရှုပွားဘူးလား ရက်တဲ့ဣရိယာပုနဲ့ရော မရှုပွားဘူးလားသွားတဲ့ဣရိယာပုနဲ့ရောမရှုပွားဘူးလားနောက်ဆုံးအိယာပေါ်လျှောင်းရက်နဲ့ရောမရှုပွားဘူးလားအဲဒီလိုရှုပွားမှုတတိလေးမြဲနေပြီဆိုရင် ရှုမှတ်တိုင်းရှုမှတ်တိုင်းစိတ်အညစ်အကြေးတွေညှဉ်းနှွမ်းနေမလားစင်ကြဲနေမလားမှတ်စိတ်ကြီးတဲ့စင်ကြယ်မဲ့တခြားစိတ်ခြားစိတ်တွေပါမှမဝင်တော့အဲတကယ်လို့မိမိပါရမီလျောက်ဝိပဿနာဉာဏ်နေပေါ့ပြည့်စုံသွားလို့မဲ့အစဉ်စဉ်ဖို့အစဉ်စဉ်ဆက်ရောက်တယ် ကိလေသာအသောကုန်ခံယဟနာဖြစ်သွားပြီ ဆိုရင်ကတော့စိတ်ညစ်ကြေးတွေတခဏလေးစင်ကြယ်မှလားလုံးဝစင်ကြယ်သွားမှလားဒီလုံးဝစင်ကြယ်ပဲဆိုရင်စင်ကြယ်စီခြင်းလို့ရှိရင်အရဟတမညာပူညာရအောင်ကြိုးစားအားထုတ်ဖို့မလိုဘူးလားအေးဘုန်းကြီးတို့ယောဂီများဒါကဘုန်းကြီးတို့ဘုရားရှင်ကိုရောမြတ်ကြီးဒုတိယဂါထာတော်သဗ္ဗပပတ္တအလုံးစုံသောမကောင်းမှု အကုသိုလ်ဟူသည်များတွေကို အကရဏမပြုမလို့ရခြင်း၎င်းကုသလတာကုသိုလ်ဟုသမျှတွေကိုဥပသံပရံပြည့်စုံစေခြင်း၎င်းသာစိတ်တပရိယောဒပဏမိမိစိတ်ကိုပြုစင်စေခြင်း၎င်းဣတံဤတရားသုံးပါးသည်ဗုဒ္ဓနာတရားလုံးစုံကိုအကုန်အစင်သိမြင်ညာကုန်သောဘုရားရှင်ကိုရောမြတ်ကြီးတို့၏သာသနာအဆုံးအမဩဝါဒဖြစ်ပါ၏တည်း နောက်နံပါတ်3ဩဝါဒဂါထာကအနုပါဝါတော်အနုပါခါတော်ပါတိမောက္ခိသသံဝရောမတ္တိညုတ္တသဗ္ဗသမိပဋ္ဌင်္စတယနာတနံအတိစိတ်တေသအာယောကောဣတံဗုဒ္ဓနာသာသနံအနုပါဝါရောမဆွဆွဲမကဲ့ရဲ့ခြင်းသည်၎င်းအနုပါခါတော်မငြင်းစေမတတ်ဖြတ်ခြင်းသည်၎င်း ဗာတိမောက်ခေဗာတိမောက်ကိုကိုချင်းသီလ၌ဝါအကြီးဖြစ်သောပါတိမောက္ခသံဝရသီလ၌သံဝရောသံအကုသိုလ်မဖြစ်ရအောင်စောင့်စည်းပိတ်ပင်ခြင်းသည်၎င်းဗတ္တသမိတ်ဆွမ်းပေါ်စဉ်ဘောဆွမ်းပေါ်စဉ်ခဲပွဲတို့ကို သုံးဆောင်ရာ၌မတ္တညုတ္တသာအတိုင်းအရှိကိုသိသည့်အဖြစ်သည်၎င်း ပဋ္ဌိသသေယနာတနံစိတ်ငြိမ်ရာဖြစ်သောကြောင်း၌နေခြင်းသည်၎င်းအဓိစိတ်တေအဓိစိတ်တေစိတ်ကိုအဓိစိတ်တေစိတ်ကိုအစိုးရခြင်းလို့ဆိုတဲ့အဓိစိတ်တသိခာ၌၎င်းအဓိစိတ်တသိခာ၌အာယောဂောသလုံးလပြုခြင်းသည်၎င်းအတ္တိရှိ၏ဣဒံဤတရားလုံးစုံသည် ဗုဒ္ဓနာဘုရားရှင်တို့ဤသာသနာအဆုံးအမဩဝါဒပါပေသည်ဒီအဆုံးမဩဝါဒဂါထာကြတော့လိုက်နာရမယ့်တရား6ပါးဘယ်နှပါးလဲ6ပါးအနုပဝါတော်တဲ့မစွတ်စွဲမကဲ့ရဲ့ခြင်းသူတော်ကောင်းအမိခံနေတဲ့ပုဂ္ဂိုလ်သူတော်ကောင်းအလုပ်လုပ်နေတဲ့ပုဂ္ဂိုလ်ဟာသူတော်ဘာတွေကို ကိုယ်တိုင်မျက်စိနဲ့လည်းမြင်တာမဟုတ်ဘဲနဲ့ကိုယ်တိုင်ပြောတာကြားတာလည်းမဟုတ်ဘဲနဲ့အဲ့ဒီပုဂ္ဂိုလ်ကဘာဖြစ်နေတယ်အဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲကိုယ်လည်းမြင်တာမဟုတ်ဘဲနဲ့အဲ့ဒီယောဂီကညညဆိုရင်အဲပါရိသာမြင်လည်းမမြင်ပဲနဲ့ဟုတ်တယ်မို့လား အဲ့ဒီလိုဆွဆွဲရမလားမဆွဆွဲရဘူးလားမဆွဆွဲရဘူးကိုသူတော်ကောင်းအလုပ်လုပ်နေတာလေကိုသူတော်ကောင်းစိတ်တွေမွေးနေတာလေသူတော်ကောင်းတို့ရဲ့နေရာကိုရောက်နေတာလေအဲ့ဒီနေရာကိုရောက်ပြီးအဲ့ဒီအချင်းတွေကိုရှင်းနေပြီးတော့ဘယ်နဲ့သူတော်ဘာပါရီလုံနေတယ်ဘာတော့ပြီးမဆွဆွဲနဲ့ညာညာကြသူ့ဟာသူဖုံပြောတာအမလေးသူဟာညာကြမပြောနဲ့သူ့ဟာသူနားလည်းမထောင်နဲ့ ဟုတ်တယ်မို့လားအဲတော့သူတော်ဘာကိုသွားပြီးတော့မဆွဆွဲနဲ့အဲဒီလိုဆွဆွဲပြီဆိုရင် သူတော်ကောင်းလက္ခဏာညီပါအောင်မလားမညီတော့သူတော်ဘာတွေဂုံတိတ်ခါထိခိုက်အောင်မဆွဆွဲနဲ့အဲ့ဒီပုဂ္ဂိုလ်ကအခုသာပါကိုတော့ကဘယ်လိုပုဂ္ဂိုလ်မျိုးဘယ်လိုအဆင့်တန်းမျိုးဘာတွေလုပ်ခဲ့တာကိုယ်တိုင်ပဲမြင်တာမဟုတ်ပဲကိုယ်တိုင်ပဲသိတာမဟုတ်ပဲနဲ့ သူပြောလူပြောတဆင်ချားလေးနဲ့လေဖန်းဒန်းစီးပြီးတော့မဆွဆွဲကောင်းဘူးဟုတ်တယ်မလားအဲဒီလိုဆွဆွဲပုတ်ခတ်ပြောဆိုရင်သူတော်ကောင်းလက္ခဏာညီပါမလားဒါကြောင့်မို့အနုပဝါတော်တဲ့မြတ်စွာဘုရားသူတော်ဘာတွေကိုထိခိုက်မျက်နှာစေနိုင်တဲ့ဇကားတွေအပြောဆိုတွေနဲ့မဆွဆွဲနေနဲ့တဲ့အနုပဂါတော်တဲ့မညှင်းစေမတတ်ဖြတ်နဲ့ဒါကတော့ရှင်းရှင်းလေးပါ စောစောကပြောတဲ့အတိုင်းသူတော်ဘာတွေကိုမတရားပြောဆိုမယ်သူတော်ဘာကိုဂုံသိက္ခာကြအောင်သူ့သူဘာပဲဖြစ်ခဲ့ဖြစ်ခဲ့ဘာကဲလုတ်ခဲ့လုတ်ခဲ့အခုအချိန်မှာသူဟာသူတော်ကောင်းစိတ်ဓာတ်နဲ့အညီသူတော်ကောင်းတရားတွေအားထုတ်နေပြီအဲ့ဒီအချိန်မှာသူ့ရဲ့နောက်ကျောင်းတွေပြန်ပြီးတော့ဖွာเสียလှန်เสียလိုသေးလားကိုသူတော်ကောင်းအလုပ်လုပ်နေပြီဆိုရင်သူတော်ဘာတွေကိုထိခိုက်စေနိုင်တဲ့သူတော်ဘာတွေဂုံသိက္ခာကြစေနိုင်တဲ့ အဲ့ဒီအကြောင်းအရာမျိုးတွေပြောဆိုပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုသူစိတ်နဲ့စကားနဲ့ညှင်းဆဲရမရောက်ဘူးလားတစ်ဖက်သားစိတ်ကြည့်ခိုင်းအောင်ညှင်းဆဲတာနဲ့အတူတူပဲသူတစ်ပါးကိုဆင်းရဲဖြစ်အောင်ညှင်းဆဲတာနဲ့အတူတူပဲအဲဒီလိုသူတစ်ပါးတွေပုံမှာစိတ်ဆင်းရဲကိုဆင်းရဲဖြစ်အောင်ညှင်းဆဲနေတယ်ဆိုတဲ့ကူကဒုံးနဲ့ရိုက်ဓာတ်နဲ့ခုံမှမဟုတ်ဘူးနော်ဘုန်းကြီးတို့ယောဂီများစကားလေးနဲ့ညှင်းဆဲလို့မရဘူးလား ဟေးအဲ့ဒီလိုညှင်းဆဲနေပြီဆိုတဲ့ကဒီပုဒီပုဂ္ဂိုလ်ဟာသူတော်ကောင်းစိတ်ဓာတ်သူ့မှာရှိရလားသူတော်ကောင်းလက္ခဏာနဲ့ရောညီပါမလားမညီတော့ဘူးညှင်းဆဲရုံရောနဲ့တတ်ဖြတ်ပြီဆိုရင်ကတော့တကယ်ကို သူယုံမာကြီးပဲဟုတ်တယ်မို့လားအဲ့တော့အနုပဂါတော်တဲ့မြတ်စွာဘုရားက သူတစ်ပါးတွေစိတ်ဆင်းရဲကိုဆင်းရဲဖြစ်အောင်လည်းမညှင်းဆဲနဲ့သူတစ်ပါးရဲ့အသက်ကိုလည်းပဲမတတ်ဖြတ်နဲ့တဲ့နံပါတ်1နံပါတ်3ပါတိမောက္ခိသာပါတိမောက္ခ ပါတိမောက္ခခေါ်တဲ့ကိုချင်းသီလခွန်ကြီးတို့လူပုဂ္ဂိုလ်များစတော့၅ပါးသီလဒါကိုချင်းသီလတွေနော်ပြည့်စုံရမယ့်ကိုချင်းသီလတွေပဲယဟန်တော်များကြတော့229သွဲသောသီလသိက္ခာပုဒ်ပါတိနဲ့မောက္ခနဲ့နှစ်ပုဒ်ရှိတယ်ပါတိမောက္ခဆိုတာတွဲထားတာပါတိကတပုဒ်မောက္ခတပုဒ်ပါတိ ကြားရောက်ခြင်းမှာ မောက္ခလွတ်မြောက်စေတာတဲ့ပါတိဆိုတဲ့ပါဠိစကားလေးနှလုံးကကြားရောက်ခြင်းမှာမောက္ခလွတ်မြောက်စေတယ်တကယ်လို့ဘုန်းကြီးတို့ယောဂီများဟာသီလကိုချင်းသီလကိုခုယောဂီတို့ဆိုရင်၅ပါးသီလအခုဥပုံလေးဖြစ်တဲ့၈ပါးသီလဒီသီလကို စင်ကြယ်စွာစောင့်ထိန်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအပယ်ဆင်းရဲမှလွတ်မြောက်စေတယ် ပယ်ကြရောက်ခြင်းမှပါတယ်လေကဲမြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာရင်အပယ်ဆင်းရဲတွေကလွတ်မြောက်တယ်ဘုန်းကြီးမပြောခဲ့ဘူးလားအခုကြည်ပါတိမောက္ခကဲမိမိရဲ့ဒီကိုချင်းသီလလေးဒီနေ့စောင့်ထိန်တဲ့ရှစ်ပါးသီလလေးယဟန်တော်များဆိုရင်ယဟန်သီလ139တောသီလသိက္ခာဘုတ်အဲ့ဒီသီလသိက္ခာဘုတ်တွေကိုမိမိစင်စင်ကြဲကြဲစောင့်ထိန်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအပေကြရောက်ခြင်းမှာဘာဖြစ်မလဲ ဟေးလွတ်မြောက်စေတယ်တဲ့ပါတိမောက္ခဒါကြောင့်မို့အဲ့ဒီကိုချင်းသီလ၌ဝါအကြည့်ဖြစ်သောပါတိမောက္ခတံဝရသီလ၌တံဝရောစအကုသိုလ်မဖြစ်ရအောင်စောင့်စည်းပိတ်ပင်ခြင်းသည်၎င်းတဲ့ဘုန်းကြီးတို့ယောဂီများဒီသီလစောင့်တည်စောင့်ထိန်ပြီဆိုရင်လူပုဂ္ဂိုလ်များမှာ၅ပါးသီလ၈ပါးသီလအားလုံးကြည့်လိုက်ကာယကံနဲ့ဝစီကံအပြည့်ကင်းစင်ကြအောင်ထိန်းတာစောင့်ရှောက်တာဘာနဲ့ဘာကိုစောင့်ရှောက်တာလဲ ကာယကံနဲ့ဝစီကံကိုယ်အမှုပြုမှုနဲ့စိတ်ပြောနှုတ်အပြောဆိုဒီနှစ်ခုကိုစောင့်စည်းတာခေါ်တယ်အဲ့ဒီနှစ်ခုကိုစောင့်စည်းတာဥပုသ္တိလစောင့်တည်ထားတယ်ဆိုတာလေဒီနှစ်ခုကိုစောင့်စည်းထားတာယဟန်တော်များဆိုရင်လေယဟန်သီလ239သွဲသောသီလသိက္ခာပုဒ်တွေအများကြီးပဲဒါပေမဲ့တကယ်စောင့်စည်းထိမ့်သိမ့်တာကကာယကံနဲ့ဝစီကံဒီနှစ်ခုပဲအဲ့ဒီနှစ်ခုကိုစောင့်ထိမ့်တာယဟန်တော်များလည်း အဲ့ဒီနှစ်ခုကိုစောင့်ထိန်လို့အဲ့ဒီနှစ်ခုစင်ကြယ်နေတယ်ဆိုရင်အပေကြရောက်ခြင်းကမလွတ်မြောက်ဘူးလားအဲဒါကြောင့်မို့ပါတိမောက္ခတာဝရဆိုရယ်ကိုချင်းတီလကိုလည်းပဲစင်ကြယ်အောင်စောင့်ထိန်ဖို့မလိုဘူးလားဟောသုံးခုရှိသွားပြီသမတေညုတာစဗတ္တမိဗတ္တသမိနဲ့ဗတ္တသမိဆွမ်းဘောစဉ်ခဲပွဲမိဝဲသုံးဆောင်တဲ့အခါမှာမတ္တင်ညုတာစအတိုင်းရှည်ကိုတိတိတိတိအဖြစ်ဒီ၎င်း အတိုင်းအရှိကိုသိပြီးတော့မိဝဲသုံးဆောင်ပါတဲ့အတိုင်းရှိသိတယ်ဆိုတာကဘုန်းကြီးတို့ဒီမှာဆင်ခြင်လိုက်တဲ့အခါမှာမိမိတို့ဒီမှာနေ့စဉ်နေ့တိုင်းဆွမ်းဖုံးပြီးတော့မယ်ဆိုရင်ဤတိစားပွဲ အမဲမဲကိုမြူရွယ်မှန်ကြွလှပရေစင်းပြေဖြိုးခြင်းကမသုံးပါဘူးလှပဖို့ရေစင်းတင့်တယ်ဖို့မြူတို့ပြောပါဖို့အတွက်မသုံးပါဘူးဟောဒီခန္ဓာကိုယ်ကြီး ဒီအသက်ရှည်ရှည်နေဖို့ခန္ဓာကိုယ်ကြီးကြာရှည်လေးမြင့်စွာတည်တတ်ဖို့နောက်ပြီးတော့မြတ်စွာဘုရားရှင်ရဲ့သီလတိခါသီလအကျင့်တမာရိတိခါတမာရိအကျင့်ပညာတိခါပညာအကျင့်ဆိုတဲ့အကျင့်မြတ်တရားတွေမိမိတဏ္ဍာတည်အောင်ကျင့်ကြံအားထုတ်နိုင်ဖို့အတွက်ဒီစွမ်းအာရကိုမှီဝဲပါလေဟုတ်တယ်မို့လားအဲဒီလိုဆင်ခြင်ပြီးတော့မှီဝဲခြင်းဟာဒါအတိုင်းဒါကိုသိပြီးတော့မှီဝဲတာပဲ ယနေ့ဘုန်းကြီးတို့ယောဂီများအနေနဲ့သင်ရှားအောင်ပေါ်လွင်အောင်ပြောရရင်တော့ကိုယ့်ရဲ့ဝမ်းလေးနဲ့တင့်တော်ယုံမျှတယုံတန်ယုံအတိုင်းအတာလေးသိပြီးတော့မိဝဲပါဟာငါဥပုံဆောင်ထားတာပဲငါတော့ဖြင့်တချီတဲ့နဲ့အပြည့်ထည့်ထားမှဖြစ်မယ်ရှောလို့တော့မဖြစ်ဘူးအပြည့်ထည့်ထားမှဖြစ်မယ်ဆို အပြည့်အသိထည့်ထားရင် နေလို့ထိုင်လို့ကောင်းသေးရလား အဲထိုင်လို့လည်းမကောင်းတော့ဘူးရက်လို့လည်းမကောင်းတော့ဘူးသွားလို့လည်းမကောင်းတော့ဘူးဘာဖြစ်နေလဲဆိုရင်အဲ့ဒါလေးတွေဝမ်းပိုက်ကပြည့်ပြီးတော့အစာတွေကမချက်နိုင်မချက်နိုင်တော့တရည်ရည်နဲ့ဖြစ်သတိထားကြတရည်ရည်နဲ့ဖြစ်နေပြီဆိုရင်အဲ့ဒါဝမ်းလေးကအစာတွေမချက်ဖြစ်နေတယ်အဲ့ဒီလိုတွေဖြစ်ပြီးလေးတွေကပွတ်တက်နေတယ်ဒါကြောင့်မို့အစာအစာမိဝဲသုံးဆောင်တဲ့အခါမှာအတိုင်းအတာလေးသိဖို့မိဝဲဖို့လည်းမလိုဘူးလား ဒါကြောင့်မို့မြတ်စွာဘုရားကတော့လေအကုန်လုံးလိုက်ပြီးတော့တတိပေးတာဩမင်းတို့တရားတွေအားထုတ်နေမယ်ဆိုရင်အဲ့ဒီလိုလေအတိုင်းတာလေးသိပြီးတော့မိဝဲกว่าတဲ့နံပါတ်4နံပါတ်5ပန်ထေသတယနာတနံတဲ့မိမိတို့အဲ့ဒီလိုအတိုင်းတာကိုသိပြီးတော့မိဝဲပြီးတော့ဆင်းငြိမ်တဲ့နေရာကြောင်းပေါ့ဆင်းငြိမ်တဲ့နေရာကို သွားပြီးတော့နေထိုင်ပါ ဗန္ထေသတယနာတနံနဲ့စိတ်ညင်ရာဖြစ်သောကြောင်း၌နေခြင်း၎င်းဆင်းရဲရာဖြစ်တဲ့အရ၌နေခြင်း၎င်းတစ်ပင်အောက်မှာဖြစ်စေတောအရ၌ဖြစ်စေဆင်းရဲတဲ့အကြောင်းမှာဖြစ်စေအဲ့ဒီတဏှာရမှာနေပါတဲ့ဆင်းရဲရာနေရာတရားအထုတ်မဲ့ပုဂ္ဂိုလ်ဟာဆူညာတဲ့နေရာရွေးရမှာလားဆင်းရဲတဲ့နေရာရွေးရမှာဆင်းရဲတဲ့နေရာရွေးအခုတော့မဟုတ်ပါဘူးတောရိပ်တာဆိုအဲမလိုက်နဲ့အဲ့ဒီကမကောင်း စားတော့တယ်မကောင်းဘူးလေဒါဘယ်သူတွေပြောတယ်မသိဘူးဒီယောဂီတွေပဲပြောတာတော်တော်တော်ဟုတ်တယ်ယောဂီတောရိပ်တာဆိုတာစိတ်ငြိမ်မှုရဘာရလဲစိတ်ငြိမ်မှုရဘုန်းကြီးကပုံမလင်းလင်းပြောပါတယ်ယောဂီတွေတောရိပ်တာစိတ်ငြိမ်တယ်တမာရီထူတော်ရတာကောင်းတယ်လေကောင်းလေတန်းတွေမြို့ပေါ်မှာမရှိတဲ့လေကောင်းလေတန်းတွေကိုအာရပါရရှူရှိုက်လို့ရတယ်ဟုတ်တယ်မလား ကျောင်းဝင်းကြီးကဧက90ကျော်ကျေဝန်းတဲ့အတွက်ကြောင့်မို့နေရထိုင်ရတာလူလဲကျေဝန်းတယ်လို့စိတ်ရောမကျေဝန်းဘူးလားစိတ်ပါကျေဝန်းလွတ်လပ်မှုရသွားတယ်ဒါတောရဲ့အာတာမှုစားရေးတောက်ရေးတော့မြို့လိုမပေါ်များတဲ့အတွက်စားရေးတောက်ရေးတော့ဖြင့်ဆင်းရဲတယ်ဒါပဲအေးမြို့ကြတော့စားရေးတောက်ရေးကချမ်းသာတယ်မနဲ့လည်းပဲအမျိုးစုံစားနေရတယ်နေ့ဆိုတာလည်းပဲ အမျိုးစုံစားနေရတယ်။အဲ့ဒီစားရေးတောက်ရေးတွေစားတော့အများကြီးစားတော့တရားတွေကောင်းကောင်းအာမထုတ်နိုင်တော့ဘူး။တရက်လောက်များအစားတောက်လေးအဆင်မပြေဖြစ်ပြီဆိုရင်ဟိုလေနေမရတော့အောင်ဖြစ်နေပြီသူ့မှာဒီနေ့ငင်ကောင်းပါဘူး။ဘယ်လိုပဲဘွားပဲနဲ့ဖြစ်နေပြီ။အဲ့တော့နေ့စဉ်ဒီပုဂ္ဂိုလ်ဟာအစားကိုသာအာယုံပြုနေတဲ့အတွက်တရားရဖို့ရောရှိပါမလား။စဉ်းစားဖို့ပြောတာပါ။စဉ်းစားဖို့ပြောတာပါ။ ဒီမှလည်းပဲတကယ်ကြိုးစားရင်တကယ်တရားမရနိုင်ဘူးလားတကယ်ရနိုင်ပါဒါကြောင့်မို့တကယ်တည်မြတ်စွာဘုရားကိုယ်တိုင်ညွှန်ကြားထားတာကတော့စိတ်ငြိမ်တဲ့နေရာကိုရွေးချယ်ပါစိတ်ငြိမ်တဲ့အရာတောအရာသို့မဟုတ်စိတ်ငြိမ်တဲ့သစ်ပင်အောင်အခုဘုန်းကြီးတို့ယောဂီများဒီဓမ္မယုံလေးကိုတရားထိုင်တယ်ထိုင်ပြီးတော့ထိုင်ဣရိယာပုနဲ့ရှုမှတ်တယ်တကယ်လို့စိတ်တည်တည်ငြိမ်မှုမရလို့ စိတ်တွေစူးစီးလို့မရတဲ့အခါမျိုးများယောဂီအပြင်လေးထွက်ပြီးတော့ဟိုဘက်ကခရေပင်အောက်ခုံတန်းလေးပေါ်ထိုင်ပြီးတော့အားထုတ်ကြည့်လိုက်စမ်းဘလောက်တမာရီရသွားမလဲဆိုတာလက်တွေ့ဘုန်းကြီးတို့သုံးသပ်ကြည့်လိုက်စိတ်ပင်အောက်မှာနေရတဲ့အေးချမ်းမှုဟာဘလောက်အေးချမ်းနေဆိုတာစိတ်ပါတည်ငြိမ်သွားတယ်သူကဒါကြောင့်သစ်ပင်အောက်လေးမှာသွားပြီးတော့ထိုင်လိုက်ရတယ်ထိုင်ပြီးတော့ဘာမှစဉ်းစားမနေနဲ့ပေါ်လာတဲ့အာယုံတွေရှုလိုက်စမ်းတခါလဲတထက်တည်းကပ်ပြီးတော့တခါလဲမိနေတော့တာ ဓမ္မယုံနဲ့အထုတ်တာနဲ့ကိုမတူအောင်တမာတိဖြစ်လွယ်တယ်ဒါကြောင့်မို့ရသော်ဘုရားကတောရကိုဖြစ်စေသစ်ပင်အောက်ကိုဖြစ်စေသို့မဟုတ်ဆင်းငြိမ်တဲ့ကမ္မထာအကြောင်းကိုဖြစ်စေဒါကြောင့်မို့ဆင်းငြိမ်ရာအကြောင်းကိုရွေးချယ်ပါနေပါတဲ့နံပါတ်5နောက်နံပါတ်6အဓိစိတ်တေသာအာယောဂောသာအဓိစိတ်တေစိတ်ကိုအစိုးရခြင်းဆိုတဲ့အဓိစိတ်တသိက္ခာ၌အာယောဂောသာလုံးလပြုခြင်းဒီ၎င်းတဲ့ စိတ်တည်ငြိမ်မှုရအောင်ဝရိယစိုက်ပါစိတ်တည်ငြိမ်မှုရအောင်ဗာစိုက်ရမှာလေဝရိယလေးတိုးပေးရမှာအဲဒီဝရိယလေးတိုးပေးတဲ့အခါကလည်းကြတော့ဘုန်းကြီးတို့ယောဂီများစတုရင်ကဝရိယအလောင်းတော်များထားတဲ့ဝရိယမျိုးပေါ့မိမိရဲ့ခန္ဓာကိုယ်မှာအယိုးမြကြံ့ကြံ့ကြံမစေတော့အရင်မြသာကြံ့ကြံ့ကြံမစေတော့ အသွေးတွေအသားတွေအကျောမြင်များတာကြမ်းကျင်ကြမ်းမစေတော့အသွေးတွေအသားတွေလည်းခန်းချင်ကန်း၆ချင်၆ပြီးတော့ပိန်၆ပြားကဖြစ်ချင်ဖြစ်ပါစေငါတရားရရေးကိုပဲကြိုးစားမယ်ဆိုတဲ့အဲ့ဒီလိုသူတို့တွေငါဝိရိယထားပြီးတော့တရားမတွေ့မချင်းတရားသဘောတွေကိုငါမသိမချင်းမသက်ဝင်မချင်းငါကြိုးစားမယ်ဆိုတဲ့အဲ့လိုဇွဲလုံးလာထားပြီးတော့ကြိုးစားပါတဲ့ဒီအချက်၆ချက်ဘယ်နှချက်ပါလိမ့်မယ် 6ချက်အဲ့ဒီ6ချက်ကိုဘုန်းကြီးတို့မြတ်စွာဘုရားရှင်တိုင်းဘုရားရှင်တိုင်းအဆုံးမဩဝါဒမပေးခဲ့ဘူးလားဒါလေးကို သူ့ကိုဆွဆွဲညှင်းဆဲกินစေတဲ့နံပါတ်1ကနံပါတ်1နဲ့နံပါတ်2ဟုတ်တယ်မလားအနုပဝါဒောအနုပဝါဒောအနုပကာဒောဆွဆွဲခြင်းလဲกินပါစေသူတစ်ပါးကိုညှင်းဆဲတတ်ဖြတ်ခြင်းလဲဘာလို့ရမှာလဲกินရမယ်တဲ့နောက်နံပါတ်3ကပါတိမောက္ခိသသံဝရောတဲ့ကိုချင်းသီလလုံးဝလုံစေ ကိုချင်းသီလနဲ့ပြည့်စုံအောင်ဘာသီလနဲ့ပြည့်စုံအောင်မှာလဲဟေးအပြင်းမှန်နေတဲ့ပုဂ္ဂိုလ်ဟာ၅ပါးသီလဟာကိုချင်းသီလ၅ပါးသီလလုံအောင်တရားရိပ်တာမှာရောက်နေတဲ့ပုဂ္ဂိုလ်ဟာ၈ပါးသီလဘာသီလလဲအဲဒီ၈ပါးသီလနဲ့ပြည့်စုံရမယ်တဲ့ကိုချင်းသီလတွေလုံးဝလုံးစေအစမ်း၌လဲတိမြဲတန်းရှည်မိမိဆွမ်းအာဟာရတွေမိဝဲသုံးဆောင်တဲ့အခါမှာအတိုင်းအရှိတိပြီးတော့မိဝဲပါ စိုးစိုးအတိုင်းပဲချင့်ချိန်ပြီးတော့မိဝဲပါဆင်ញင်ပြီးတော့မိဝဲပါဟုတ်တယ်မလားနောက်ပြီးတော့လူသူစိတ်တောင်းတောချောင်းမှနေတဲ့လူသူကင်းစိတ်တဲ့ဘယ်လိုနေရာမျိုးမနေရမလဲဟေးတောချောင်းနေမှာရွေးချယ်ပြီးတော့နေပါတဲ့စိတ်မြတ်လုပ်ငန်းကြိုးပမ်းပါလေတဲ့စိတ်တည်ငြိမ်မှုတမာတိတွေမြန်မြန်ရအောင်ဝရိယစိုက်ပြီးတော့ကြိုးစားအားထုတ်ပါတဲ့အားထုတ်တဲ့အခါမှာပေါ့ပေါ့တန်တန်အားမထုတ်ပါနဲ့တဲ့ဤ၆ပါးဖျားဆုံးမပြီတဲ့ ဘယ်နှပါးတယ်လဲဒီဃာထာမှာ6ပါးကဲဘုန်းကြီးတို့6ပါးနဲ့ဆိုတော့စောစောက9ပါးနဲ့9ပါးနဲ့6ပါးပေါင်းဘုရားရှင်တိုင်းဘုရားရှင်တိုင်းရဲ့အဆုံးအမဖြစ်တဲ့ဩဝါဒပါတိမောက်ဟာဘယ်နှပါးလဲဒီကနေ့73ပါးလုံးနာရပြီဟုတ်တယ်မဟုတ်လားဘုန်းကြီးတို့များသောအားဖြင့်တော့3ပါးလေးပဲခေါ်နေကြတာဒါပေမဲ့လို့ဆုံးမဩဝါဒကဂါထာ အားဖြင့်ဘယ်နှဂါထာလဲ3ဂါထာ အဆုံးမအနေအားဖြင့်ဘယ်နှပါလဲ73ပါအဲ့ဒီအဆုံးမလေးကိုဘုန်းကြီးတို့ကဲဆောင်ပုတ်လင်္ကာလေးဆိုလိုက်ရအောင်နော်မှတ်တမ်းလေးတင်လိုက်ရအောင်သူကိုဆွဆွဲညှင်းစေကင်းစေကိုချင်းသီလလုံးဝလုံးစေအစာနိုင်လေတည်မြဲတိုင်းရှိ လူသူစိတ်တောင်းတော်ကြောင်းမှန်နေစိတ်မြလုံငန်းကြိုးပမ်းပါလေဤ၆ပါးဖျားဆုံးမပြီသူကိုဆွဆွဲညှင်းစေကင်းစေ ကိုချင်းသီလလုံးဝအလုံးစေအစာ၌လေတည်မြဲတိုင်ရှိလူသူစိတ်တောင်းတော်ကြောင့်မှန်နေစိတ်များလုံငန်းကြိုးပမ်းမှလေ ဤ၆ပါးဖျားဆုံးမပြီဒီကတာကဘယ်နှပါလဲနောက်ထပ်ဘုန်းကြီးတစ်ခေါက်လောက်ချပေးလိုက်ဦးမယ်နော်သူကိုဆွဆွဲညှင်းစေကင်းစေကိုခြင်းသီလလုံးဝလုံးစေ အစာ၌လေတည်မြဲတိုင်းရှိလူသူစိတ်တောင်းတော်ကြောင်းမှန်နေစိတ်မြလုံငန်းကြိုးပမ်းမှလေဒီ၆ပါးဖျားဆုံးမှပြီ မြတ်စွာဘုရားရှင်ရဲ့အဆုံးအမဘယ်နှပါးလဲအလုံး33ပါးဂါထာအပြင်ဘယ်နှဂါထာလဲ3ဂါထာအဲ့တော့ဒီဆောင်ပုံလေးတွေကိုဘုန်းကြီးတို့ယောဂီများအစကနေပြန်ဆိုပြီးတော့တရားသိရင်ပိုကောင်းမယ်နော်ကဲအစကနေပြီးတော့အစဂါထာကနေဆောင်ပုံလေးတွေပြန်ဆိုမယ်အလုံး73ချက်ပြည့်သွားအောင်နော်တိခံကျင့်သုံးအမြတ်ဆုံးပေတိ နိဗ္ဗာန်မြတ်လဗုဒ္ဓမိမ့်ပေယဟန်မှန်လျင်မညင်တတ်ပေယဟန်မှန်လက်မတတ်တတ်ပေမြင်စေကသမဏမဟုတ်ပေတတ်ဖြာကသမဏမဟုတ်ပေ မကောင်းမှုများရှောင်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာဆွဆွဖြူစေဤသုံးပါးဖျားဆုံးမပါ သူကိုဆွဆွဲညင်းစေกินစေကိုချင်းသီလလုံးဝလုံးစေအစာ၌လေတည်မြဲတမ်းရှိလူသူစိတ်တောင်းတော်ကြောင်းမှန်နေ စိတ်များလုံငန်းကြိုးပမ်းပါလေဤ၆ပါးဖျားဆုံးမပေအနုပ္ပဝါရောနုပ္ပကတောပါတိမောခိသသံဝရောအနုပ္ပဝါရောနုပ္ပကတောပါတိမောခိသသံဝရော မတိယုဒသဗ္ဗတသမိပန္ထေသာတယနာတနံအရိစိတ်တေသာအာယောကောဣဒံဗုဒ္ဓနာသာသနာအနုပါကတော်မစွဆွဲမကဲ့ရဲ့ခြင်းတိ၎င်းအနုပါကတော်မညှင်းစေမတတ်ဖြတ်ခြင်းတိ၎င်းပါတိမောခေပါတိမောခောကိုခြင်းတိလတော်၌ ပါတိမောက်ခေကြီးဖြစ်သော ပါတိမောက်ကသာဝရသီလ၌သာဝရောစာအကုသိုလ်မဖြစ်ရအောင်ဆောင်စည်းပိတ်ပင်ရခြင်းသည်၎င်းဗဒ္ဒသမေဆွမ်းပေါ်စဉ်ခဲပွဲတို့ကိုမိဝဲရာ၌မတ္တိညုတာစာတန်ရရှိကိုတိတိရဖြစ်သည်၎င်းဗန္ဓိသတယနာတနံစိတ်ငြိမ်းရာ ဖြစ်သောတောကြောင့်၌နေထိုင်ရခြင်းသည်၎င်း အဓိစိတ်တေအဓိစိတ်တေစိတ်ကိုအစိုးရခြင်းတည်းဟုသောသမာဓိ၌အာယောကိုသံလုံးလာပြုခြင်းသည်၎င်းအထည်ရှိပါ၏ဣတံဣတယအလုံးစုံသည်ဗုဒ္ဓနာဘုရားရှင်ကိုရောမြတ်ကြီးတို့၏ဗုဒ္ဓနာတရားလုံးစုံကိုအကုန်အစင်သိမြင်တော်မူကြကုန်သောဘုရားရှင်တို့၏ သာသနံအဆုံးအမဩဝါဒတရားဖြစ်ပါပေတည်း